ဒီနေ့2021ခုနှစ်မတ်လ21ရက်တနင်္ဂနွေနေ့ဆာဗရစကိုဗေရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္ဘာလဆင်ပိုင်း139ပရိသတ်သမုပ္ပါတရားတော်သင်ကြားပို့ချခြင်းပရိသတ်သမုပ္ပါတရားတော်သင်ကြားပို့ချနေတော့ဗျာအဲဒီသင်ကြားပို့ချတဲ့ထဲမှာမနေ့ကလည်းပြောခဲ့တော့ဝတ်သုံးမျိုးပေါ့ဒါလေးပြန်ပြောပါ ဝုကကိလေသာဝကမ္မဝဝိပါကဝဆိုတာမျိုးဝသုံးမျိုးရှိတာပေါ့နော်။ပရိသတ်သမုပ္ပါဒိတရားတော်ထဲမှာအဝိဇ္ဇာတဏှာဥပါဒံဆိုတဲ့တရားတွေဒါကိလေသာဝတ်တယ်။အဲ့ဒီကိလေသာဝတ်တွေကြောင့်မို့ကမ္မဝကံနဲ့သင်္ခါရကံဆိုတဲ့သင်္ခါရတွေပေါ့။ဒါကိုဘုန်းကြီးပြုလုပ်ကြတာ။အဲ့ဒါကံနဲ့သင်္ခါရအတူတူပါပဲ။ကုသကကုသကနေ စိတ်စိတ်နာနဲ့ပြုလို့ပြုလုပ်တဲ့အခါကျတော့ဒါရောကံကိုခေါ်တယ်။ဒါကြောင့်အဲ့ဒါကမ္မဝတ်ချုပ်ရင်တော့ဝိဇာတနာဥပါဒငါခိလေသာဝတ်ကံတို့သင်္ခါရတို့ဒါတွေကကမ္မဝတ်အဲ့ဒီကံတွေပြုခဲ့ကုသကအကုသကံတွေဘုန်းကြီးတွေပြုလုပ်တဲ့အတွက်ဘာဖြစ်လာလဲဒီဘဝမှာပစ္စုပန်အကျိုးတွေဝိညာဉ်ပရိသန်တွေဝိညာဉ်တွေရလာတယ်ဒီပရိသန်တွေဝိညာဉ်နဲ့သူစိတ်တွေစေတသိက်တွေအတူပါလာတယ် ရုပ်တွေပေါ့ဗျာကမ္မဇာယုံရိဇာယုံအာဇာဒီရုပ်တွေစိတ်ဇာအကုန်လုံးဖြစ်ပေါ်လာအဲ့ဒီအဲ့ဒီနာယောကလည်းတခါအာယရဏတွေဖြစ်ပေါ်လာတယ်အဲ့ရနေဘတ်တာဝေဒနာဒီကမ္မကိုပြုလုပ်ထားတဲ့ကံတွေကြောင့်မို့ဘုန်းကြီးတို့ဒီဘက်မှာဝိညာဉ်နာယောတာလိုင်းတာဘတ်တာဝေဒနာဆိုတဲ့ဝိပါကဝတ္တဖြစ်ပေါ်လာတယ်ဒီကဒီဝိပါကဝတ်ကိုမှီပြုတ်ပြီးတော့ဘုန်းကြီးတို့က ဝိဇာတဏှာဥပါဒါဆိုကိလေသာဥဒ္ဒကတံဖြစ်ပြန်ဖြစ်ပြန်တယ်အဲ့လိုနဲ့ဒီဝတ္တရားတစ်ခုတစ်ခုလဲ့လဲ့ဖြစ်နေတော့ဗောဗျာလဲ့ပြီးတော့ကံဖြစ်လာကိလေကိလေသာဖြစ်လာကံဖြစ်လာဝိပါကအကျိုးဖြစ်လာတဲ့ဒီသုံးမျိုးကလဲ့လဲ့ဖြစ်နေလို့ဟိုသုံးပါလို့ခေါ်တာအဲ့ဒီသုံးပါးထဲမှာဘုန်းကြီးတို့ဒီဝိညာဏယုတ်တလာနာပတ္တဝေဒနာဆိုတဲ့ဒီပစ္စုပန်ကြိုးတရား၅ ပါကိုဝိပါကဟုလို့ခေါ်တယ်။ဒါမနေ့ကဘုရင်ဒီတိအောင်ပြောခဲ့ပါပြီ။နည်းနည်းမြင်စေခဏမှာလည်းဖြစ်ပေါ်လာတဲ့ဒီဝိပါကဟု၅ပါးပေါ့ဗျာ။ခုနပြောတဲ့ဝိညာဏယုတ်တလာယနာဖတ္တဝေဒနာဆိုတဲ့ဒီဝိပါကဟု၅ပါးကိုများသောဖြင့်မြင်တယ်လို့အများဆုံးတော့ပြောလို့ရှိကြတယ်။ဒါကလေးကြတယ်ဒီမြင်တဲ့နေရာမှာဟိုငါမျက်စိလေးကကြည်လင်းတယ်ငါမျက်စိကမကြည့်ဘူး ဘယ်သူမြင်တွေ့ရတယ်ဘယ်သူတော့မတွေ့ရဘူးဆိုင်လို့ဟောငါမျက်စိကကြည့်လို့ကောင်းတယ်ကြည့်လို့မကောင်းဘူးဒီလိုလဲပြောပါသေးတယ်မြင်မှုနဲ့ပတ်သက်ပြီးတော့မြင်သိတယ်ဆိုတာကမြင်သိတယ်ဆိုတာဘာတွေအကြောင်းပြုဖြစ်ဘာတွေလဲဆိုမြောရင်တော့အုံဉ္ဉေနာယုတ်ရအာယရဏရဲ့ဖတ်တာဝေဒနာရဲ့ပစ္စုပ္ပအကျိုးတရား၅ပါးအပေါင်းပဲကြားသိတယ်ဆိုတဲ့နေရာမှာလည်းဒီအကျိုးတရား၅ပါးအပေါင်းဖြစ်တာ စာတိတာအနန္တိတာစာတိတာထိတိတာတွေးတိတာဒီအရာတွေဟာဝိညာဉ်နာယုတ္တအာယရဏဖတ်တဝေဒနာဆိုတဲ့ပြစ္ဆုတ်ပံအကျိုးတရား၅ပါးအပေါင်းသာဖြစ်တယ်လို့မှတ်တာအဲဒီမှာကြည့်လိုက်ပါဗျာမြင်သိစေခဏလေးမှာမြင်သိနေတာကဘာလဲစကုဝိညာဉ်စိတ်ပဲဒီစကုဝိညာဉ်စိတ်ကလည်းသူတကူလည်းဖြစ်တာမဟုတ်ဘူးစေတသိက်တွေနဲ့တူဖြစ်တာနော် မြင်ရတာရောနှလုံးသွင်းပြီးတော့မနတိကာရဖြစ်တာတော့မြင်ရတာကိုခံစားတဲ့ဝေဒနာတို့မြင်ရတာကိုမှတ်သားလို့သင်ညာတို့မြင်မှုကိစ္စကိုဖြစ်အောင်တိုက်တွန်းပြီးတဲ့စိတ်အများကြီးပဲစိတ်သဘောတရားတွေလည်းဖြစ်တာဒါနံပဲပြီးတော့ယုတ်တွေကာမဇာစိတ္တဇာယုဥဒ္ဒဇာအာရယုဒါတွေလည်းဖြစ်တာပဲဒီဒီမြင်ဆက်ခဏလေးမှာဝိညာဏယုအဲ့ဒီမှာကြည့်လိုက်မြင်သည့် မြင်သိစိတ်ဖြစ်တဲ့ခါမှာစကုပတာရာယဒီမျက်စိအကြည့်ယုတ်ကလည်းရှိရမယ်အစင်အာယုံလည်းရှိရမယ်အဲ့ဒါလေးကြည့်လိုက်မျက်စိကြည့်ယုတ်ကအာယနာအနေနဲ့ပဲစက္ခာယနာပဲမြင်တဲ့အာယုံလေးအာယနာနဲ့ပြောယူပါယနာပဲမြင်သိနေတာအာယနာအနေနဲ့ပြောမနာယနာပဲအနှလုံးသွင်းတာစရည်တည်ဒီပေါ့လေဒါတွေကတော့စေတသဘောတရားတွေဓမ္မအာယနာပဲဒီအာယနာ၄မျိုးလုံးလည်းပါနေတာပဲဒီမြင်သိတဲ့ခဏလေး နော်အဲ့ဒီမြင်ရတဲ့အာယုံကိုတွေ့ထိပေးတဲ့စေတသိက်ဖတ်တာလည်းပါတယ်ဒီဖတ်တာလေးကကောင်းတဲ့အာယုံကိုတွေ့ထိပေးရင်ဟာဒုက္ခဝေဒနာမကောင်းတဲ့အာယုံကိုတွေ့ထိပေးရင်ဒုက္ခဝေဒနာကောင်းတာလည်းမဟုတ်တာမှဆိုးတာလည်းမဟုတ်တာမှဝေဒနာမျိုးတွေ့ထိပေးရင်အာယုံမျိုးတွေ့ထိပေးရင်ဥပ္ပခဝေဒနာပေါ့အဲတော့မြင်သိစိတ်ဖြစ်တိုင်းဖြစ်တိုင်းမှာဘယ်သူပဲဖြစ်ဖြစ်ပေါ့နော်ဒီသကုဉ္ဉ္ဉ္ဉ္ဉ္ယုတ်တာ အာယရဏ၄ပါးဖတ်တာဝေဒနာဆိုပစ္စုပန်အကျိုးတရား၅ပါးဖြစ်နေတဲ့ပါဝင်နေတယ်လို့ဒီလိုနားလည်သဘောပေါက်နော်အဲဇာတိစိဖြစ်မှာဖြစ်တိုင်းလေဒီအကျိုးတရား၅ပါးဖြစ်နေမှာပဲအနန္တိစိဖြစ်တိုင်းလေဒီတိုင်းပဲစာတိစိဖြစ်တိုင်းတွေးတိစိဖြစ်တိုင်းပေါ့ထိတိစိဖြစ်တိုင်းဘာဖြစ်ဒီဝိညာဉ်စိတ်တွေဖြစ်တိုင်းဖြစ်တိုင်း ဒီပစ္စုပန်ကျိုးငါတရား၅ပါးဖြစ်တယ်လို့ဒီလိုပဲမှတ်ထားအောင်ဗျာဒီမြင်သိမှုမြင်သိမှုကြားသိမှုစတဲ့ပစ္စုပန်အကျိုးတရား၅ပါးပေါ့ဟာအမြဲမပြတ်ဘုံရောပါပြနေတမျိုးတမျိုးစီဖြစ်နေတာပဲကြည်နေကိုဘုံကြီးရုပ်ကိုကြည်နေမြင်သိစိတ်ဖြစ်မယ်အတာနာထောင်နေကြားသိစိတ်ဖြစ်မယ်အနောက်အာယုပြုရအနတ်သိစိတ်ဖြစ်မယ်အစာရလိုပေါ့သူအစစ်မပြတ်ပေါ့ဗျာသူတကူတကူဖြစ်နေတာ ဒီလိုအဆက်မပြတ်ဖြစ်နေတဲ့မြင်သိမှုကြားသိမှုဆိုင်တဲ့ပြစ္ဆုတ်ပံအကျိုးတရားပေါင်းတွေကိုဘာခေါ်ကြလူလို့လည်းခေါ်တယ်နတ်လို့လည်းခေါ်ကြအမျိုးသမီးလို့လည်းခေါ်ကြတယ်အမျိုးသားမလို့လည်းခေါ်ကြတယ်ဟောပုဂ္ဂိုလ်ပဲတတ္တဝါဒါခေါ်ဒီလိုခေါ်ခေါ်မှုတွေကတော့ပါလေလောကအနေနဲ့ခေါ်တာပဲတကယ်တမ်းကျဒါရီဟာဘာကြောင့်ဖြစ်တယ်လဲမေးရှင်းဘောကပြုလုပ်ခဲ့တဲ့ဝိဇာသင်္ကာရကြောင့်မို့ယခုဘဝမှာဒီဘဝမှာ ပရိသတ်နေဝိညာဉ်စိတ်တွေဖြစ်ပြီးတော့အဆက်မပြတ်ဖြစ်နေတဲ့ဝိညာဉ်နာယုတ်တလိုင်းနာဖတ်တာဝေဒနာဆိုတဲ့ပစ္စုပန်အကျိုးတရား၅ပါးအပေါင်းသာဖြစ်ပါတယ်။မြေရန်တစ်လုံးနဲ့တခဲတဲ့တီးနေတဲ့ပုဂ္ဂိုလ်တ attva ဒါတွေတော့မရှိဘူးပေါ့ဗျာ။အဲတော့မြင်သိတဲ့ကြားသိတဲ့အနတ်သိတဲ့စားသိတဲ့ပေါ့ဗျာတွေ့ထိသိတဲ့တွေးတိုင်းမပြတ်ဝိပဿနာရှုနိုင် ဒီတရားတွေကအတိတ်အစ်ဖြစ်ပေါ်လာပြီးပျောက်သွားတယ်ပြတ်သွားတဲ့သဘောဆိုတာနားလည်နိုင်ပါတယ်ပုဂ္ဂိုလ်အဲ့ဒီလိုပျောက်သွားပြတ်သွားတဲ့သဘောနားလည်လာရင်ပုဂ္ဂိုလ်တ attva ငါသူရောယောက်ျားမိန်းမဆိုတာမရှိဘူးဆိုနားလည်သဘောပေါက်လာအဲ့ဒီလိုသိနားလည်သွားရင်ဝေဒနာနဲ့ဆက်ပြီးတော့ဖြစ်ပေါ်လာမဲ့တာယာတောင်းတမှုတဏှာမဖြစ်တော့ဘူးဗျာဒါကိုတဏှာမဖြစ်တဲ့သဘောတဏှာချုပ်တယ်လို့ပြောကြတယ် တဏှာမဖြစ်ရင်ရွှဲလမ်းမှုဥပါဒာနဲ့မဖြစ်ဘူးပေါ့ဥပါဒာမဖြစ်ရင်ဘဝဖြစ်ကြောင်းဖြစ်တဲ့ကုသိုလ်ကအကုသိုလ်ကံဆိုတဲ့ကမ္မဝါတွေလည်းမဖြစ်တော့ကံတွေလုပ်ပြီးမှလည်းကံမမြောက်တော့ဘူးပေါ့ဗျာကံမဖြစ်ရင်ဘဝအစ်မှာမွေးလာတာလို့အိုတာတို့နာတာတို့သေရတာတို့ဒါတွေကမဖြစ်တော့ဘူးဗျာခုနအကျိုးဆက်နေတဲ့ဒါတွေတန်တရားဆင်းရဲတွေကင်းသွားတဲ့သဘောမျိုးပါပဲအဲ့တော့ ဒီမှာအဓိကကလဲနေတဲ့ဒီယုံနာပရိသတ်သမုပ္ပါတရားဆက်ကြီးမှာမပြတ်လဲသွားတော့ရပ်တော့အောင်ဘယ်ချုပ်ဆက်တော့ချက်ကနေဖြတ်ပြီးကျင့်ရမလဲအဓိကတော့ဗာလဲဝေနာပစ္စတနာပေါ့နော်မနေ့ကလည်းဟိုနန္ဒကောဝါဒသုံးမှာရှင်မြတ်ကြီးကဒါရ6ပါးအနေကြောင့်ခံစားမှုဖြစ်တယ်အာယု6ပါးအနေခံစားမှုဖြစ်တယ်ဝိညာဉ်အနေခံစားမှုဖြစ်တယ်ဖတ်တာကိုကြော်ပြောသွား ဒီဝိညာဉ်တွေကထင်ရှားတော့အဲတော့အဲ့ဒီဝိညာဉ်ပစ္စတဏအဲ့ဒီဝေဒနာဆိုတဲ့တော့ချက်ကနေဖြတ်ရမှာပဲဖြတ်ရင်တော့ဝိညာဉ်နဲ့တဏမဖြစ်ဘူးပေါ့ဗျာဒါကြောင့်ဒီယုံနာဆိုတဲ့ပရိသန္တဘုပ္ပတန်တရားဆက်ကြီးမလဲစေခြင်းရင်မြင်တည်တိုင်းမြင်တည်တိုင်းဝိညာဉ်နဲ့တဏမဖြစ်အောင်ဝိပဿနာ ရှုတာမယ်ရှုတတ် ရှုတောင်းလေလေ့ကျင့်ရမယ်လေ့လာရမယ်အဲဒါကြားတည်တယ်နတ်တည်တယ်စားတည်တယ်ပေါ့ဗျာ တွေးထိတိုင်းပြီးတော့စိတ်ကူးတိုင်းအတွေးတွေးနေတိုင်းကိုဝိပဿနာရှုရမယ်အချင်းရောပြီဒီ6ဌာနကိုမပြဝိပဿနာရှုနေရမယ်ဒီရော6ပါးမှာပေါ်လာမြဝိညာဏယောတလာရင်တော့ဖတ်တာဝိညာဆိုတဲ့သဘောတရားတွေဟာဖြစ်ပြီးပြပေါ်ပြီးပြဒါတွေမြင်အောင်ရှုရတယ်မမြဲတဲ့သဘောမြင်အောင်ရှုဆင်းရဲတဲ့သဘောမြင်အောင်ရှုကိုယ်စိုးကိုယ်ပိုင်မဟုတ်တဲ့ အကြောင်းတိုက်ဆိုင်တာကိုဖြစ်တဲ့အနတ္တသဘောမြင်အောင်ရှုရမယ်။ဘလောက်တွေမြင်အောင်ဉာဏ်နဲ့ရှင်းရှင်းလင်းလင်းမြင်အောင်ရှုရတယ်။အဲ့လိုဖြစ်လိုက်ပြက်လိုက်ပေါ်လိုက်ပြောက်လိုက်ဖြစ်နေတဲ့ဆင်းရဲတရားတွေဆင်းရဲရဲ့တရားတွေပဲလို့ပေါ်လိုက်ပြောက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတာဒီလိုဖြစ်နေတာဆင်းရဲတဲ့တရားပဲဒီလိုလဲဉာဏ်နဲ့သိအောင်ရှုရမယ်။ဒီတရားတွေကအကြောင်းတိုက်ဆိုင်လာလို့ဖြစ်လာတဲ့တရားတွေပဲသူသဘောသူဖြစ်နေတဲ့တရားတွေပဲဒီလိုအနတ္တသိအောင်ရှုရတယ် အဲ့ဒီလိုနေဆဒုက္ခအနတ္တသဘောတွေကိုဉာဏ်နဲ့သိရင်ဝိပဿနာဉာဏ်နဲ့သိတာဆိုလိုပါတယ်အဲ့လိုသိသွားရင်ဒီမြင်မှုနဲ့အတူဖြစ်တဲ့စေတနာတရားတွေယုတ်တရားတွေအာယနာတွေအာယုံတွေ့ထိမှုတွေ့ထိပင်မှုနဲ့ဖတ်တာတို့ခံစားမှုဝေဒနာတွေဆက်ပြီးတော့နောက်ကတာယာမှုတဏှာမဖြစ်ဘူးပေါ့ဗျာတဏှာမဖြစ်ဥပါဒံကံအဲဘဝတည်းမဖြစ်တော့ ဒါဝေနာပြတဏဖြစ်တယ်ဆိုတဲ့အဓိကတော့ချက်ကနေတဏမဖြစ်အောင်ဖြတ်ပြီးတော့ပရိသတ်သမုပ္ပါဒန်တရားစေကြီးကိုမလဲရအောင်ဖြတ်ပြီးရှုပုံပါပဲနော်အဲ့တော့ပရိသတ်သမုပ္ပါဒန်တရားစေကြီးလဲတဲ့နေရာမှာဘုန်းကြီးတို့ဝေနာကြောင့်တဏဖြစ်တယ်ဆိုတာဒါအဓိကတော့ချက်ဆိုဟိုနာပြောခဲ့ပြီအဲအဓိကတော့ချက် မှာဝေဒနာဖြစ်တိုင်းတဏှာဖြစ်သလားဆိုတဲ့မေးခွန်းမေးစရာရှိတော့အဲ့ဒါသိဖို့ကြောင့်ဘုန်းကြီးတို့ဘာလို့လဲဆိုတော့ဝေဒနာဖြစ်တိုင်းတဏှာတော့မဖြစ်ဘူးနော်သူကအကြောင်းတွေရှိရတယ်တန်တနာနုတ္တယအာရမဏနုတ္တယဆိုတဲ့အကြောင်းကရှိမှတဏှာဖြစ်နိုင်ပါတယ်ဒီတန်တနာနုတ္တယအာရမဏနုတ္တယဆိုတဲ့အနုတ္တယနှမျိုးမရှိရင်တဏှာမဖြစ်ဘူး ဟိုမှာယဟနာပုဂ္ဂိုလ်များဖျားများပေါ့အာယုံမျိုးမျိုးတွေကို သူတို့လည်းမြင်သိတာပဲကြားသိတာပဲအနမ်းသိတာပဲစားသိတာပဲတွေ့ထိသိတာပဲကြံတွေးပြီးတော့ဒီခံစားမှုဝေဒနာ ဖြစ်တာပဲဒီလိုခံစားမှုဝေဒနာ ဖြစ်ပေမဲ့လို့သူတို့တွေမှာကြတော့တမန်မှုဒါရောက်မှုတဏှာမဖြစ်တော့ဘာဖြစ်လို့သူတို့ကကုံသွားပြတ်သွားပြီအရတမဉာဏ်နဲ့ပဲဖြတ်လိုက်ပြီးတော့ အဲ့လိုတာယာမှုတဏှာပဲဖြစ်တော့အဲ့ဒီနူးတရားနှမျိုးလုံးမဖြစ်ဘူးဗျာကင်းသွားတယ်အဲ့ဒီနုတရားတွေနှမျိုးလုံးကင်းနေတော့ယန္တာပုဂ္ဂိုလ်များဖျားများမှာကြတော့ဥပါဒံဆွဲလမ်းမှုလည်းမရှိတော့ကံတစ်ကလည်းမဖြစ်တော့ကံဟောင်းကလည်းဘဝတစ်ကို မဖြစ်နိုင်တော့ပရိနိဗ္ဗာန်စုတိစိတ်ဖြစ်ပြီးနောက်ပိုင်းမှာဘဝတစ်ယုံနာခန္ဓာတစ်တွေလည်းမဖြစ်တော့ဘူး သူတို့ကတော့အပြီးတိုင်ယုတ်တရားနံတရားငြိမ်းအေးသွားတာကိလေသာမကင်းသေးတယ်ဘုန်းကြီးတို့ကုသိုလ်ရှင်ပုဂ္ဂိုလ်တွေတိခါဆိုရဟနာပုဂ္ဂိုလ်ကလွဲတဲ့သောတာပတ္တရာကအနာဂံပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာကြတော့တဏ္ဍာနာနုတ္တယဆိုတဲ့ဒါလည်းရှိနေတယ်ပေါ့နော်တဏ္ဍာနုတ္တယဒါလည်းရှိနေတယ်တဏ္ဍာနုတ္တယဆိုတာဘာလဲဆိုတော့ အရိယာမဖြစ်မပယ်ရသေးလို့ယုံနာအစင်တဏ္ဍမှာအကြောင်းညင်ညွတ်တဲ့ခါမှာဖြစ်နိုင်တဲ့ကိလေသာကိုဆိုလိုပါတယ်ဒီကိလေသာတဏှာထဲမှာခိုးအောင်ပြီးတီးနေရတာမဟုတ်ဘူးဗျအကြောင်းညင်ညွတ်လာရင်အကြောင်းပေါင်းစုံလာရင် ဖြစ်ပေါ်လာဦးမှာကိုဒီကိလေသာမျိုးတွေရှိနေတယ်လို့ပြောရတာတဏ္ဍာနုတ္တယကိလေသာ ရှိနေတဲ့ပုရုဇဉ်ပုဂ္ဂိုလ်တွေတိခ္ခပုဂ္ဂိုလ်တွေမှာ ဖြစ်ပေါ်လာတဲ့ဝိညာဉ်ဏ်ယုတ်တာလိုင်းနာဖတ်တာဝေဒနာဆိုတဲ့အကျိုးဝိဘတ်တရားတွေကိုအနေစာသဘောဒုက္ခသဘောနတ္တဝိပညာဝိပဿနာဉာဏ်နဲ့မြောင်မရှုနိုင်ဘူးဆိုရင်မရှုနိုင်ရင်မရှုမိတဲ့အာယုံကြောင်းပြုပြီးသူတို့တွေလည်းဩဒါတော့မြဲတယ်ချမ်းသာတယ်အဲ့ဒါကောင်းရင်ကောင်းလို့ထင်မှတ်ပြီးတော့ဘာတွေဖြစ်နေလောဘတွေဖြစ်မယ်ဒေါသတွေဖြစ်မယ်မောဟတွေစိုက်တဲ့ကိလေသာတွေဖြစ်နိုင်တယ် ဒါကြောင့်မရှုမိတာအောင်နဲ့ဆက်ဆက်ပြီးဖြစ်နိုင်တဲ့ကိလေသာတွေကိုအာရမဏနုတ္တယလို့ခေါ်တယ်။အဲတော့တန္တနာနုတ္တယနဲ့အာရမဏနုတ္တယပြန်ပြောပါမယ်။တန္တနာနုတ္တယဆိုတာဘာလဲတတ္တဝဒုတိယရဲ့တန္တမှာအရိယာမဖြစ်မပယ်သေးရတဲ့မပယ်သေးတဲ့အတွဲအကြောင်းညီညွတ်လေးဖြစ်နိုင်တဲ့ကိလေသာကိုတန္တနာနုတ္တယလို့ကိလေသာခေါ်ပါတယ်။အာရမဏနုတ္တယကိလေသာဆိုပါလေ။ ထင်ရှားသိနေတဲ့အာယုံမှန်သမယမှာဝိပဿနာဉာဏ်ဖြင့်အမှန်တိုင်းမသိဘူးဆိုရင်ဖြစ်နိုင်တဲ့ကိလေသာမျိုးကိုအာရမဏနုပြကိလေသာလို့ခေါ်တယ်။အဲလိုလဲသူကလည်းသူကွဲပြောင်းမှတ်ပေါ့ဗျာ။အဲတော့မြင်မှုဓာတ်တို့ကြားမှုဓာတ်တို့အနံ့ရမှုဓာတ်တို့စားမှုဓာတ်တို့တွေ့ထိမှုဓာတ်တို့အစာရင်းပေါ့။တွေးနေတာတို့နော်ဒီတွေးမှုဓာတ်ဒါနဲ့ဆက်ဆက်ပြီးတော့ ဘုန်းကြီးတို့လောဘတွေဖြစ်ဒေါသတွေဖြစ်မောဟတွေဖြစ်မာမနာတွေဖြစ်ဒီကိလေသာဖြစ်နေတာဟာအာရနုအာရမဏနုတိယကိလေအာရမဏနုတိယအစွမ်းတတ္တိပြောနိုင်ပါတယ်မြင်သိစေကြားသိစေပေါ့ဗျာပြီးတော့စာသိသိအနန္တိသိတွေးသိစေအဲ့ဒီအချိန်မှာအနေစာသောအနတ္တသောဒုက္ခသောအနေစာသောဒုက္ခသောအနတ္တသောဝိပဿနာဉာဏ်နဲ့ဘုန်းကြီးတို့တွေအမှန်တိုင်းမသိဘူးဆိုရင် ဟောဒါတွေတော့အမြဲရှိနေတဲ့ချမ်းသာတွေပဲအဲရှိနေချမ်းသာတဲ့ပုဂ္ဂိုလ်တ attva ငါးပါးယောက်ျားမိမဒီလိုသိနေတော့မယ်သုံးဆောင်ဝါရာအနေနဲ့လည်းသိနေတော့ဒီအရင်တို့ပြန်စဉ်းစားတယ်ပြန်စဉ်းစားတယ်အရင်ကမြင်ခဲ့စဉ်ကြားခဲ့စဉ်အတိုင်းစိတ်ကူးတွေမှာပေါ်လာတတ်တယ်ချစ်ခင်စရာဆိုချစ်ခင်စရာအနေနဲ့ပေါ်လာမှာမုန်းစရာစိတ်ပြက်စရာစိတ်ဆိုးစရာဆိုမုန်းစရာစိတ်ပြက်စရာစိတ်ဆိုးစရာဒေါသအဖြစ် ဆရာအနေနဲ့ပေါ်တယ်အဲ့တော့ဘာဖြစ်လာလဲဆိုတော့နောက်တစ်ခုကတော့လောဘဒေါသဖြစ်ပေါ်လာရင်တော့မြေရန်တီးနဲ့တာမအယုန်နေနဲ့ပေါ်လာမောဟပေါ့ဗျာမောဟလည်းပါလာမယ်လောဘတဏှာဖြစ်ပေါ်လာတာကောင်းတဲ့အယုန်ခံစားမှုဆိုတဲ့ဒုက္ခဝေဒနာကြောင့်တဏှာဖြစ်တော့ဗျာမကောင်းတဲ့အယုန်ခံစားမှုဒုက္ခဝေဒနာကြောင့်ဒေါသဖြစ်နေလည်းပဲသူကဘာဖြစ်ပြန်လဲကောင်းတာလိုချင်တောင်းတတဲ့တဏှာဖြစ်တာ မောဟဖြစ်လာရင်လည်းဒီလိုဖြစ်နေအောင်မစွန့်လွတ်နိုင်။ตายာနေတယ်ဒီထက်သာရာကောင်းတာကိုမျောလင့်တောင်းတမျောလင့်တောင်းတရတဏှာဖြစ်တာပေါ့ဗျာ။ဒါကြောင့်မို့လောဘဒေါသမောဟဖြစ်တိုင်းလောဘဖြစ်တိုင်းဒေါသဖြစ်တိုင်းမောဟဖြစ်တိုင်းဝေဒနာကြောင့်တဏှာဖြစ်တယ်လို့ဒီလိုမှတ်ထား။တဏှာဖြစ်လာရင်နောက်ကဆွဲလာမှုဥပါဒနဲ့ကံဖြစ်ယူဘဝသစ်ဆင်းရဲတွေဖြစ်စေပါတယ်။ ဒီလိုနဲ့ပရိစ္ဆသမုပ္ပါတန်တရားဆက်ကျင်မပြတ်လဲပတ်နေတယ်ပေါ့ဗျာအခုပြောခဲ့တာတော့ဘုန်းကြီးတို့မြင်သိတဲ့အခိုက်အတန့်လေးမှာပဲရှုနိုင်တော့အာရမဏနုတ္တကိရိတာဖြစ်ပြီးတော့ဝိညာပစ္စယတနာဝိညာချောင်းတနာ ဖြစ်တယ်ဆိုအဓိကတော့ချက်ကနေတန်မြာလဲပုံပြောခဲ့တော့ပါပဲ။အဲတော့မြင်သိစိတ်မှာဘုန်းကြီးတို့ရှုမှတ်နိုင်လို့ ဒါလေးကမြင်သိကများခြားသိကများရပ်သွားပြီအမှန်တိုင်းဉာဏ်နဲ့မြင်သွားပြီဆိုရင်ဒီမြင်သိမှုနဲ့ဆက်ဆက်ပြီးတော့ဘုန်းကြီးတို့ตายရတဲ့ခံစားမှုကိုตายရတဲ့တဏှာမဖြစ်ဖို့ပေါ့ဗျာတဏှာမဖြစ်ဥပါဒံကံကိလေသာကိုဆင်းရဲတယ်လည်းမဖြစ်တော့ငြိမ့်သွားတယ်ကြာသိတယ်ဒီတိုင်းပေါ့ဒီမှာတော့ဝိညာဉ်ခုနကသူကပြောတာတော့ဝိညာဉ်ရဲ့နာယောရဲ့ဒါတွေမဖြစ်ဖို့ပြောတာ မနက်ကနန္ဒဂောဝါဒသုံးတယ်တူတူပါပဲအဓိကကတော့ဒီဓာရ6ပါးသို့မဟုတ်ဣဇတိကိုင်းက6ပါးမျက်စိနားလျာကိုယ်စိတ်ဒီမှာလဲရှုမှတ်ရမယ်အနေစာဒုက္ခနာတမြောင်ပြီးတော့အာယု6ပါးအစင်းရဲ့အတန်ရဲ့အနံ့ရဲ့အရာသာအတွေ့အထိကြံတွေးစရာအာယုဒီအာယု6ပါးကိုလည်းမှတ်ရမယ်ဒီစာဒုက္ခနာတမြောင်မှတ်အဲ့လောက်တည်းမကောင်းဘူးเนาะမနေ့ကမိတ်သွားတာဆိုရင် တဏှာကွာအောင်ဒိဋ္ဌိကွာအောင်မာနကွာအောင်လည်းရှုရမယ်ဒီလိုပြောတယ်မြင်သိစေကြားသိစေအနံ့သိစေစရတဲ့ဒီစိတ်တွေဖြစ်ပေါ်လာရင်လည်းတဏှာအိသဒုက္ခမြင်အောင်မှတ်ပြီးတဲ့အခါကျတဏှာဒိဋ္ဌိမာနကွာအောင်မှတ်ဒါရီကမြင်မြင်နဲ့ခိုက်တာမယ်ရပ်သွားမယ်တဏှာဆက်မဖြစ်ဘူးခံစားမှုဆက်မဖြစ်ဘူးခံစားမှုဆက်မဖြစ်ရင်တော့တဏှာမဖြစ်ဘူးပေါ့ခံစားမှုဖြစ်လာရင်တော့နောက်ကတဏှာဖြစ်လာမှာကောင်းတာခံစားရင်လည်း တဏှာဆက်ပြမှာမကောင်းတာခံစားရင်လည်းတရားကိုလွတ်လို့တဲ့တဏှာဒါရောမကောင်းတာမှလွတ်ပြီးကောင်းတာကိုမျောလင်းတဲ့တဏှာဖြစ်တာပဲဒါကြောင့်မို့တရားတွေကိုမြင်တာပဲဖြစ်ကြားတာပဲဖြစ်ဖြစ်ဒွါရဘေဘီအာယုံပဲဖြစ်ဖြစ်ရှုမှတ်နိုင်အောင်ကြိုးစားမရှုမှတ်နိုင်ရင်တော့ဘုံရောလူရောရဟန်းရောလူရောဘာဖြစ်လာလဲအဲ့ဒါတွေသဘောကျနေတတ်တယ်ဘုန်းကြီးတို့ဒီမှာအတန်ကြောင့်တဏှာဖြစ်ပုံပေါ့ဗျာ ဒါလေးတွေပြောချင်တာအဲဒီတော့ဘုန်းကြီးတို့ဒီတော်တော်များများလည်းဒီပရိတ်တွေပါလေညွန့်တာရှိတော့ဗောနော်ဒီမှာဘုန်းကြီးခေါင်းစည်းပေးတာမောဒသုံးစုပေးတာအဲဒီမောဒသုံးတွေပြန်ပြောချင်နော်မောဒသုံးတွေကြောင်းပြောမောဒတုတ်ကပဲမောဒဇတ်သူ့ရဲ့အကြောင်းအရာအဖွင့်ကြတော့ဇတ်ထကရာဒုတိယ29မှာပါပါတယ်မောဒတုတ်ဆိုဥတော်မင်း ဟိုဆိုမှမဖမ်းနိုင်တဲ့ဇက်နောက်တော့ဖမ်းနိုင်တာပါဘုရားလောင်းဥရောမင်းဖြစ်စဉ်ခါတော့ကဟိမန္တာတော်ကြီးရဲ့ဒါနကဟိရညာတောင်မှနေတယ်ဟိမန္တာတော်ကြီးရဲ့ကျယ်ပြန့်တဲ့တောင်ကြီးလည်းအများကြီးရှိတယ်အဲဒီမှာဒါနကဟိရညာဆိုတောင်မှနေတယ်ဒီဥရောမင်းဟာနေထွက်တဲ့ချိန်မှာနေကိုကြည့်ပြီးဥရိတယံခါတာရွတ်နေကိုလည်းရှ िख ုပ်ပြီးတော့ဖះနဲ့တရားကိုလည်းရှ िख ုပ်ပါတယ် စာထွက်လို့ပြန်လာပြီဆိုရင်လည်းတောင်ပေါ်တက်နေဝင်သွားတဲ့နေကိုကြည့်ပြီးတော့နေကိုလည်းရှိခိုးတယ်ဖះနဲ့တရားကိုလည်းရှိခိုးတယ်အဲ့ဒီပြီးတကူတော်ကြောင့်မို့ဖះလောင်းကကြောက်ချင်းလန်းကြောက်ထာလန်းတာကျက်သိဝဉ္ဇဉ်ထတာတော့မဖြစ်ဘူးတဲ့ဒီဗာရာဏီတိမြို့အနီးရွာတရွာကမုတ်ဆုတယောက်ရှိတာပေါ့နော်ဟိမုန်တာ တော်တဲ့ကိုလှဲ့လဲပြီးတော့ သားကောင်းတွေပြစ်ခတ်နေတဲ့အချိန်မှာဒီဦးရောင်းမင်းကြီးကမှတ်မထင်တွေ့ခဲ့သူလည်းမဖတ်နိုင်ခဲ့ဟိုကပိတ်တဲ့အစွမ်းကြောင့်ပြန်လာတဲ့ကသူ့သားကိုပြောပြသူ့သားပြောပြပြီးသူကလည်းနောက်ပိုင်းတော့တည်သွားတာပေါ့နော်ဒီနေ့ကျတော့ဒီဗာရဏတိမြို့ဗာရဏတိမင်းရဲ့မိဖုရားပေါ့ခေမာဒေဝီဆိုရှိတယ်သူကအိမ်မက်ထဲမှာဒီရှူတောင်းကနေတရားဟောတာနားတယ်လို့အိမ်မက်မက်တာ အဲ့တော့ရှုတော့မင်းရဲ့တရားကိုနာကျင်တာပေါ့ဗျာနာရင်တော့ဘင်းလျှောက်ဘင်းကလည်းတကယ်လည်းမုတ်ဆိုးတွေစုံစမ်းပေါ့မုတ်ဆိုးတွေစုံစမ်းတော့သေသွားတဲ့မုတ်ဆိုးရာနဲ့တဆင့်ပြောခဲ့ဘူးတဲ့မုတ်ဆိုးသားမုတ်ဆိုးပေါ့ဒါဖြစ်တဲ့ပုဂ္ဂိုလ်ကနေဘင်းလျှောက်တယ်သူ့ဖေကဒီလိုရှိတယ်လို့ပြောခဲ့ဘူးကြောင်းသူကလျှောက်တာလျှောက်တော့အဲ့ဒီလိုဆိုရင်သူ့ပဲတောင်းပေးပြီးဥရောဖမ်းဖို့ တောင်းပေးလိုက်တော့ဘူးမုတ်ဆိုးကအဲ့ဒီဟိမွန်တာအဲသွားပြီးဥရောမင်းအစာရှာထွက်တဲ့နေရာမြေပြင်တွေကြော်ခွင်းတွေထောင်ဖမ်းမိမယ်လို့ဖျားလောင်းဥရောမင်းကခုနကပြောခဲ့တဲ့ဥရိတရားစကုမှာဧကရာဇာဆိုတဲ့ဂါထာတွေရုပ်ရုပ်ဖတ်နေတဲ့ဖတ်လို့မရဘူးဖတ်လို့မမိဘူးနော်ခုနှစ်နှစ်တာကြာသွားတယ်မဟုတ်ဆိုအိုက်တော်ထဲမှာပဲတည်သွားတယ် ဥရောမင်းကိုမဖတ်နိုင်အမိဖုရားပေါ့လေရှိုးဥရောမင်းရဲ့တရားကိုနားရတယ်ဆိုတောင်းတတယ်မိဖုရားလည်းနိုင်ရဆန်းတယ်အာဘရင်ကသူ့မိဖုရားဆုံးသွားတဲ့အတွက်ဥရောမင်းကိုစိတ်နာတယ်စိတ်နာပါရေးခဲ့လေသူကနောက်လူတွေဒီဥတော်ကိုမတည်တောင်တတ်ဖို့ပုံစံအဲ့လိုမျိုးရည်ရွယ်ချက်နဲ့ပေါ့ဥတော်မင်းအသာစားတဲ့ပုံကောင်မအိုးနိုင်ဘူးမသေးနိုင်ဘူးဆိုဒီလိုရွှေပြားပေါ်မှာစာရေးထားတယ် အဲ့ဒီမင်းလည်းသေရောပေါ့ဇောင်မြရတဲ့နောင်မင်းတွေကဘာလို့လဲဆိုမုတ်ဆိုးတွေလွတ်လွတ်ပြီးတော့ဖမ်းကြတယ်ဖမ်းခိုင်းတာဘလို့မှမရဘူးလေနော်အဲ့တော့မင်းဆက်တိုင်းတိုင်းယူတော်မင်းကြီးကလည်းသူ့ရဲ့သီလသမารီနဲ့ပါမှာပေါ့အကြာကြီးတက်တန်းရှိတယ်မင်းဆက်80တိုင်းတိုင်းဆို60တိုင်းတိုင်းပေါ့လေဒါသူကလွတ်မြောက်ခဲ့90မြောက်မင်းလက်ထက်ကျတော့မုတ်ဆိုးတယောက်က အကြံရတယ်ဘာလို့လဲဥရောမလေးတကောင်ဖမ်းတယ်ဖမ်းပြီးတော့အဲဒီခုနဥရောမင်းကြီးစားစားတဲ့နေရာမျိုးမှာသူကဘာလို့လဲဥရောမလေးနဲ့ကျိုးထောင်ဖမ်းတာပေါ့ဗျာအဲတော့ဥရောမလေးအတန်ကြားတဲ့အခါကျတော့ဥရောမင်းကြီးခါတိုင်းလိုပိရိတ်တွေပါလေမရွတ်နိုင်တော့ဒီအတန်ဒီအတန်ရဲ့ဆွဲအားကြောင့်နော်အမအတန်ရဲ့ဆွဲအားကြောင့်တဏှာဖြစ်ပြီး ပရင်မြို့ဘက်နဲ့ထိုးဆင်လိုက်တော့ကြောကွင်းမှာမိတာပေါ့ကြောကွင်းမိတဲ့ခါကျဒီဥရောမင်းကြီးကိုဘရင်တာဆက်တာဆက်တာတော့ဥရောမင်းဆိုတော့ဘုရားလောင်းဘုရားလောင်းဆိုတော့လေသူကပါရမီရှိတော့လူစကားတွေပါလေပြောနိုင်ပါတယ်ဥရောမင်းကဖမ်းလာပြန်တော့မင်းကြီးထံရောက်တယ်အဲရမင်းကြီးထံရောက်တော့မေးတယ်ရှင်မင်းကြီးကျွန်တော်ကိုဘာလို့ဖမ်းတယ်လဲအဲ ရှုတော်မင်းရဲ့အသားကိုစားရင်မအိုဘူးမသေးဘူးလို့စားတွေ့ရတယ်ဒါကြောင့်ဖမ်းတယ်အဲ့တော့မေးတယ်ဦးတော်မင်းကရှင်မင်းကြီးအဲ့ဒီလိုဆိုရင်ねကျုပ်ကျွန်တော်ကမသေးဘူးလားတဲ့သူဦးတော်မင်းသူကသူကျွန်တော်ကမသေးဘူးလားတဲ့ကျွန်တော်စားတော့မသေးဘူးဟာအရှင်ဦးတော်မင်းဦးတော်မင်းလည်းသေမှာမှာသေရတဲ့ပုဂ္ဂိုလ်စားအသားစားလို့မသေးဘူးဆိုတာဖြစ်နိုင်ပါမလားလို့ အဲ့လိုပြောအဲ့ခါကျတော့မင်းကလည်းအာဦးတော်မင်းကရွှေရောင်ဆင်းရှိတယ်လေတဲ့ဒါကြောင့်ရှင်နိုင်တဲ့တချို့ရရွှေတွေပုတ်ထားတော့သွင်းလာတော့လောက်တယ်ကျွန်တော်နိုင်ငံဘာတွေမှမသိဘူးအဲ့မှာဒါအဲ့ဒါမဟုတ်ဘူးတဲ့ဒီကျွန်တော်ကိုကရွှေရောင်ဆင်းရှိတဲ့အကြောင်းကတခြားမဟုတ်ဘူးတဲ့သူကအရင်စစ်ကြမင်းဖြစ်ခဲ့ဘူးတဲ့အဲ့ဒီချိန်မှာငါးပါးတီလာလုံအောင်ကျင့်သုံးတယ်လူတွေကိုလည်း ငါးပါးသီလလုံးကျင့်သုံးခိုင်းတယ်အဲ့ဒီအကျိုးဆက်ကြောင့်ဒုက္ခနာကနေဒီရွှေအောင်ဆင်းနေပြန်နော်သီလလည်းထင်မသေးနဲ့နော်ဟိုဒီအကျိုးဆက်တွေရှိတယ်အဲ့ရနေသူတို့ဟိုအရင်ဆက်ကြမင်းဘဝနေဒီကံကြီးထဲမှာမင်္ဂလာယထာရှိတယ်ဆိုတဲ့အကြောင်းပေါ့လေအဲ့ဒါယုံကြည်အောင်ပြပြီးတရားဟောဟိမုန်တံပြန်သွားတယ်အဲ့ဒီမှာပေါ့လေဘုန်းကြီးတို့မေးစရာရှိတဲ့တစ်ချက်လေးပြောစရာရှိတဲ့တစ်ချက်လေးက ဒါတော့ဒီတော့ကြားနာရင်းနဲ့ပြောကြတာပေါ့ဗျပထမဥရောမင်းကဘာကိုရှ िख ိုးလဲဆိုနေကိုရှ िख ိုးတာပြီးမှနေရှ िख ိုးပထမဆုံးကဥရိယံသကုမဧကရာဇာဆိုတဲ့ခါတာကဒါနေကိုရှ िख ိုးတာနောက်တခါတာကကြတော့ဘာကိုရှ िख ိုးရလဲဆိုတော့ဘုန်းကြီးတို့ဖះနဲ့တရားတော်တွေကိုရှ िख ိုးတာ အဲ့ဒီမှာမေးစရာရှိတာကဘာလဲဆိုတော့ဖခင်လုံးကနေကိုရှ िख ိုးနေတယ်ဆိုတော့อืมမိစ္ဆာယူမဖြစ်ဘူးလားဒါကိုပြောဖခင်လုံးကနေကိုအဓိကဒါရှ िख ိုးတာမဟုတ်လောကအနေနဲ့အကိုရာတစ်ခုအနေနဲ့ဒါနေကိုရှ िख ိုးတာပဲတကယ်တကယ်တန်တရားရေးအတွက်ကြဘာလို့ဓမ္မရေးအတွက်တန်တရားရေးအတွက်ကြဖခင်နဲ့တရားပဲရှ िख ိုးတာပဲနောက်ကြတာ ယေဝမနဝရဝုသဗ္ဗတေသဗ္ဗရမေတေမေနမောဒေသမံပြနမတုဗုဒ္ဓနာအဲ့မှာဖရာတွေရှိခိုးတာပဲနမတုဘောရီကနမောဝိဗုဒ္ဓနာနမောဝိမုဒ္ဓိအဲ့မှာဖရာတွေရဲ့တရားပေါ့နော်ဝိမုဒ္ဓိတရားတွေအဲ့ဒါတွေကိုရှိခိုးတယ်လို့ပြောတာအဲ့ဒါပြီးတော့ဒီမှာပြောစရာရှိတာကရဂုံတီးပြီးသားပုံကိုယ်တွေကယရနာသုံးပါလွယ်ရင်ခုဘုရားလောင်းကြည့်လိုက်ပေါ့ယရနာသုံးပါလွယ်ပြီးတော့ နေမင်းကြီးသွားရှ िख ိုးနေတော့ရှ िख ိုးနေတရကုံမပြတ်ဘူးလားဆိုတဲ့မေခုံးမျိုးလေးအားလေးလည်းတည်တင်တော့ဗောနော်တရဂုံသုံးပါလွယ်ကြံတဲ့ယနာသုံးပါလွယ်ပြီးကြံတဲ့အရာတွေရှ िख ိုးတဲ့အခါမှာမအနေရှိတဲ့မင်းတွေပေါ့လေအယူဆလွဲနေတဲ့မင်းတွေသူကအတ္တမှာဖြတ်မှာကြောင်းလို့တရားရာရှ िख ိုးရရှိတယ်ဒါတရဂုံမပြတ်ဘူး အဲ့ဒီပုဂ္ဂိုလ်ကိုယ်ဆရာဖြစ်နေလို့ကြောက်နေလို့ကိုယ်ဆွေမျိုးတော်နေလို့ဒါမျိုးရှိခိုးလဲတဏှာကိုမပြတ်ဘူးလို့ထက်ကရာဆိုထားတယ်နော်အဲ့တော့ဒီနေရာမှာလဲဒီမှာဘုရားလောင်းကဘုရားလောင်းဥတော်မင်းကနေရှိခိုးတယ်ဆိုလောကရေးရရလောကရေးရအာကိုတစ်ခုအနေနဲ့ရှိခိုးတာပဲဒါကြောင့်တဏှာကိုမပြတ်ဘူးသူကအဓိကရှိခိုးနာပါလေဖះနဲ့တရားတော်တွေကိုရှိခိုးတာ ဒါကြောင့်မို့လဲသူဟာဒီမင်း80လောက်နော် အကြာပြီ60မြောက်ရောက်မှသူ80မြောက်ရောက်မှသူဖန်ခါဒါလည်းခုနကလွတ်သွားလို့ပေါ့နော်မတန်ကြတယ်လွတ်သွားတယ်ဆိုလိုတာတော့ตาရတဲ့အတန်နှစ်သက်တဲ့အတန်ကြားသွားရင်လွတ်တတ်တဲ့သဘာဝပေါ့ဗျာအဲဒါကြောင့်မို့မလွတ်ရအောင်တတိထားတယ်အရာရာဘာအယုံမဲ့ချက် အတန်အာယုံပဲဖြစ်ဖြစ်အနတ်အာယုံပဲဖြစ်ဖြစ်တတိနဲ့ရှိနေမှာတတိလွတ်သွားရင်တော့ဘုန်းကြီးတို့တွေဒါတော့တဏှာလာမှာပဲတဏှာလာရင်တော့ကတော့ဒုက္ခဖြစ်မှာပဲအတန်တရားလဲတော့မှာဒါနဲ့ပတ်သက်ပြီးတော့ဒီအင်္ဂုတ္တထကရာဖွင့်လေးတွေရှိသေးတယ်အဲ့ဒီအကြောင်းအရာတွေလည်းပြောအောင်အဲ့ဒီမှာကြတော့အခုဘုရားလောင်းကြတော့မတန်ကြောင့်တဏှာဖြစ်ပြီးတော့ရှင်ဒုက္ခဖြစ်ပြီးတန်တရားလဲရတော့ဒုက္ခဖြစ်တော့ နောက်တစ်ခုကကြောင့်အဖိုးတန်ကြောင့်မို့ယောက်ျားတန်ကြောင့်မို့တဏှာဖြစ်ဒုက္ခရောက်ပုံလေးပါပဲဒါတော့အင်္ဂုလထေရပထမဦး27မှာဖွင့်ပြထားတယ်အဲ့ဒီမှာကျဘာတွေ့ရလဲရှင်းကဗာရတိမြို့မှာဂုတ်တိလစောင်းသမားတယောက်ရှိတယ်သူကလည်းစောင်းလည်းတီးတတ်တယ်တခြင်းလည်းဆုတ်တတ်တယ်အဲ့တော့စောင်းသမားဒီနေ့ကျရုပ်ဖြင့်တမူဝါညောင်ပြုတယ်ဒီကလိုပြည်စာမှာပါပဲရှင်းတော့ကကျပြည်စာမှာလည်းဂုံရှိတော့ အမျိုးသမီးတူထမှုသူကငွေတစ်ထောင်ပေးပြီးဆက်သွယ်တယ်အမျိုးသမီးကသူဆောင်းသမားဆိုတော့အထင်သေးပြည့်ရပြီးငွေတစ်ထောင်ပြန်ပေးပြီးပယ်ထုတ်လိုက်တော့ပုတ်ထုတ်လိုက်တော့ဒါကိုဂௌတိလဆောင်းသမားကမခံနိုင်ဘူးမခံနိုင်တော့ဘာလုပ်လာလဲဆိုတော့ဒီမျိုးသမီးအိမ်ရှိကိုတွားပြီးသူတချင်းကလည်းကောင်းကောင်းဆိုတတ်တယ်ဆောင်းကလည်းကောင်းကောင်းတီးတတ်တော့ညပိုင်းမှာအိမ်ရှိအမျိုးသမီးအိမ်ရှိတွားပြီးအလွန် ตาရတဲ့အတန်နဲ့စောင်းကိုတီးပြလိုက်အဲ့မှာမြို့သမီးကတချင်းတန်နဲ့စောင်းတန်ကြတော့မနေနိုင်တော့ရှင်တို့ကအိန္ဒိယတကားဘောဗရင်းပေါက်တွေပါရဒီလိုတိုင်းတွေပါရအကမ်းရမရှိဘူးစောင်းတန်ကြတဲ့အမှုအမှမနဲ့ဆင်းလိုက်တာနဲ့တူပါတယ်အိမ်ရှိကစောင်းတန်ကြလိုက်တကားကျဗရင်းပေါက်ကနေဆင်းလိုက်တာအဲ့တော့ဗရင်းပေါက်ကပြုတ်ချသေးတာပဲဒါကတော့ဗာလဲဆိုစောင်းသီးတဲ့နေရာသူသွားဖို့ရတတိလွတ်သွား လွတ်သွားတဲ့ခါကျဒါကအိမ်မောရင်ကြာဆုံးပြီးသိသွားတာပဲအများကြီးနော်ဒီတတိလွတ်သွားရင်ဖြစ်တတ်တဲ့သဘာဝတွေဟိုးဟောရဲမှာလည်းတခါဘုန်းကြီးမာသရိပဏသုတ်ထကရာတို့အဲမှာဘိုးစဉ်ခန်းကတခါပြောခဲ့ဘူးတယ်လေအဲ့ဒါတော့ဒီအတန်ကိုအဲ့ဒါတော့ကောင်းတဲ့အတန်တော့မဟုတ်ပြတယောက်ကချီးမွမ်းတာနဲ့ကြီးတဲ့ကောင်ပေါ့ဗျာမြို့ထဲရွာထဲမှာနေတဲ့ကြီးပေါ့မြို့ထဲရွာထဲမှာကျတော့ တန်ခါမစားရအောင်ဒေါ်တဲ့တောင်နဲ့ကြာတန်ခါစားဖို့မခဲရင်ဘူးငှက်တယ်ဘယ်လိုမခဲရင်လဲဆိုတော့ရှင်သေးတို့ကြားတို့တားကောင်တွေတိုက်ခိုက်စားတယ်သူကဝပြီဝရင်ပြစ်ထားကြတယ်လေဘုန်းကြီးတို့လူတွေလိုကြမ်းတဲ့သားသိမ့်ထားတာမှမရှိပဲသူကဝပြီကြမ်းတဲ့ကောင်မလုံးနဲ့လာစားကြတယ်အဲဒေါ်လေးအကောင်တွေကြလို့စားခွင့်ကိုမတိုက်နိုင်ပြီမြဲလို့ကြမ်းတဲ့အကောင်တဲ့ကောင်တွေကစားတော့ကြံတော့သွားစားလို့ရတယ် ကြီးကအဲ့ဒီသဘောမျိုးထားမျိုးရဲရွာတဲ့နေရာတော့အဲ့တော့တန်ခါမစားရဘူးငါတော့တောတဲ့ခဏပြန်ပြီးတန်ခါစားအောင်လုပ်မှာပဲအဲတောတော်တဲ့ခုနကြားတို့ချင်းသေးတို့အကောင်မလောင်တွေတိုက်ခိုက်စားတော့သူတို့ကတော့ပြစ်ထားတယ်အဲ့ဒါတွေကိုသူကသွားပြီးသူများနဲ့နီးတူချင်းသေးတို့ကြားတို့ထွက်သွားတယ်ဒီအစာရည်သာသွားလူလူယူပြီးချီးလာတာချက်ချင်းမစားဘူးဒီကြီးရတယ်သူအတိုက်မျိုးရှိတဲ့မျိုးရွာကိုပြန်ရောက်ပြန်လာတယ် ရလာသူ့အတိုင်းမျိုးရှိတဲ့တက်ကိုင်းပေါ်မှာနားတယ်အဲကြမှာ तू ကတော့ကြာကြာနာနာဇိမ်ခံစားဖို့ထင်ပါလေအဲ့ဒီချိန်မှာကခွေးတဲ့ကောင်ကတွေ့တာခွေးတဲ့ကောင်သူချီလာတဲ့သားကိုစားကျင်တာဘူးဗျာစားကျင်တော့ဘာလုပ်လဲဆိုခွေးကနေချီးမွမ်းတာပဲဒီကလေးဘုန်းကြီးဒါကလေးတွေကလေးမလေးတွေယောက်ျားလေးတွေယောက်ျားဒီကလေးငယ်တွေမြို့သားလေးတွေမြို့သမီးငယ်တွေဒါပြောပြပါတယ်သူကချီးမွမ်းလိုက်ရင်သူကသဘောကျတာ ခွေးကဒီကြီးကိုချီးမွမ်းတာဟိုချီးမွမ်းလိုက်သဘောကျသိမစင်သားတော့တတိကလွတ်သွားဘာပြောလဲဆိုခွေးကအဆွေကြီးခမရသိရုပ်လာတာပဲအဲ့မှာဟိုလူကသဘောကျနေသူချီးမွမ်းတော့ခမရသိရုပ်လာတာပဲမဲမဲနဲ့နဲ့အယောင်မဲမဲနဲ့နဲ့ကိုသူကမစင်သားတော့ကိုကိုသူပြောရင်သဘောကျတာပဲခမရသိရုပ်လာတာပဲ ခမရရုပ်လာသလောက်ပေါ့အတန်မြန်ကြားလိုက်ရင်ဘယ်လောက်ကောင်းမလဲအဲ့လိုပြောလိုက်တယ်သူပစ္စာပြတယ်လွတ်ကြအောင်ပြောတာသူကရုပ်လာပြီးပြောတယ်ဟိုကသဘောအကျနေအတန်ကြားရင်ဘယ်လောက်ကောင်းလိမ့်မလဲဆိုဟိုတွန်ပြခြင်းတဲ့စိတ်တွေပေါက်လိုက်ဒီပစ္စာတဲ့မှာခြီထားတဲ့အစာမေ့သွားတယ်နော်ဟောဟိုကပြောလိုက်ပြန်တယ်တွန်ပြလိုက်တာတွန်ပြလိုက်တော့ပစ္စာတဲ့အစာအောက်ကျသွားတာခွေးအကောက်စားသွားတာအဲ့ဒါပါလဲဆိုတော့ဟိုตายရစရာ ဒီလိုအတန်ကောင်းတာတော့မဟုတ်ဘူးเนาะတစ်ဖက်ကချီးမွမ်းလိုက်ရင်လူသဘာဝရကျဉ်းတတ်တယ်နှစ်သက်တတ်တယ်နောက်အန္တရာယ်ဖြစ်ဖို့ပဲဒါရဒါအဲဒါကြောင့်အတန်ကြောင့်တဏှာဖြစ်တဲ့နေရာမှာတကယ်ဟိုအမှန်တိုင်းအတန်ကောင်းလို့ဟာတမျိုးချီးမွမ်းလို့ကောင်းတာတမျိုးတာမျိုးလို့လည်းရှိတော့ဝင်အခုတော့ဒီမျိုးသမီးလေးခုနမျိုးသမီးလေးကြတော့ ဆောင်းတာတကယ်ကိုတချင်းတာလည်းကောင်းဆောင်းတာလည်းကောင်းဒီတန်ကိုသားရနှစ်သက်ပြီးဒုက္ခမြတ်ဒုက္ခပြီးဝေနာတဏှာကြောင့်ပေါ့ပါလေဝေဒနာဖြစ်တယ်ပေါ့ဗျာအဲတဏှာဖြစ်တော့ပါပြီလေဒုက္ခဖြစ်ရတယ်ဒီလိုမှတ်တာနောက်အဲ့ဒီထူလာမာပဲဗျာသူကဇာဝုနဲ့၃ကြောင်းလုံးဝုဒုကြောင်းတွေပြထားတာနောက်တစ်ခုကကျတော့ဗာလေအနတ်ကြောင့်တဏှာဖြစ်ပြီးဒုက္ခရောက်ပုံဒါကိုပြောပြန်တယ်အဲ့ဒီထကရမာပဲဒီတစ်ခုလောက်ပြောမယ်နော် အဲ့ဒီတခုကတော့ဗာလဲဆိုတော့တာဝတိမြို့မှာတာဝတိမြို့ဆိုဘုန်းကြီးတို့သိပါတယ်ဇေတုံကျောင်းတော်ရှိတယ်ပုပ္ပအောင်ကျောင်းတော်ရှိတယ်အဲ့ဒီမြို့မှာတထေသမီးတယောက်တထေသားတယောက်နဲ့အိမ်အောင်ကြတာဝတိမြို့တော်ကတာနာလဲစီကားတော့ဘုရားကျောင်းတော်ကနှစ်ခုရှိတော့ဇေတုံကျောင်းတော်ရှိတယ်ပုပ္ပအောင်ကျောင်းတော်ရှိတယ်ဘုရားရှင်တရင်သုံးနေတဲ့ချိန်ကာလကြာလူတွေဟာဘုရားတရားတွေသွားနာကြ နိုင်နဲ့ကျင့်ကျင့်နဲ့တရားတွေရကြပါဗျာဒီမှာတော့ဒီတထေသမီးတယောက်ရဲ့မျိုးသားပေါ့ဗျာတထေသားပေါ့သူကဖရာဇေတုံကျောင်းတော်သုံးဘုရားအောင်ကျောင်းတော်ကျောင်းတော်ဒီကျောင်းတော်မှာသွားပြီးတော့ဖရာသတင်းသုံးတဲ့နေရာကျောင်းတော်သွားရောက်ပြီးတရားနာတရားနာပြီးတဲ့ခါကျဒီတရားတွေကျင့်နေတာဟိုငါလူဘဝနဲ့နေတော့ဒီတရားတွေကျင့်လို့မဖြစ်နိုင်ဘူးဘာလို့လဲမိသားစုရှိတယ်အိမ်တော်နဲ့ တင်းတော်ဒီဘောရဆိုအဲ့တော့ဘာလို့လဲဆိုသူကမြို့သမီးထံခွင့်ပန်ပြီးတော့ပါပိဏပါတိကမထေထမှာရံပြူပါရံပြူပြီးတော့တရားအထုတ်တာပဲတရားရတဲ့သဘောရှိပါတယ်ဘာဖြစ်လို့လဲဆိုတော့ normal သူကတရားဟောနိုင်တဲ့နေထားတွေ့ရတယ်အဲ့တော့တထေသမီးကသူတယောက်တည်းပဲခြံခဲ့တာပေါ့ဗျာသေသမီးတယောက်တည်းခြံခဲ့တာကိုဒီကောသလမင်းကြီးယောက်ျားမရှိမှန်သိတဲ့အခါကျတော့ သူ့ကိုမိဖုရားပြခေါ်တာတော့ဘုရားနန်းတွေတိမ်ပိုက်လိုက်တော့အဲဒီနေ့ကျတော့ကောသလမင်းကြီးဟာဒီမိဖုရားတွေကိုပေးဖို့တဲ့ဂျာပန်ကြီးအစီလိုက်ယူလာတယ်မိဖုရားတွေတဝင်းတဝင်းတဝင်းတဝင်းတွေပေးတယ်အဲဒီတထေသမီးကြတော့သူကနှစ်ပွင့်ပေးရနေတာနှစ်ပွင့်ရတော့တထေသမီးကလည်းသဘောကျတော့ဝမ်းမြောက်ဝမ်းသာဖြစ်တယ်ဝမ်းမြောက်ဝမ်းသာဖြစ်တခါဘုရားဝမ်းမြောက်ဝမ်းသာဖြစ်နေတယ်ငိုးပြန်တယ်အဲ့တော့မင်းကြီးကြည်နေတယ် ကောသလမင်းကြီးစုဆုံးကဒီမြို့သမီးကဝမ်းမြောက်ဝမ်းသာဖြစ်တယ်နောက်တော့ငိုသွားပြန်တယ်အဲ့ဒီအကြောင်းရမေးတာပေါ့ဝမ်းမြောက်ဝမ်းသာဖြစ်တဲ့အကြောင်းကတော့သူများတွေတော့တပွင့်ပေးတယ်သူနှစ်ပွင့်ပေးလို့ဒါဝမ်းမြောက်ဝမ်းသာငိုရတဲ့အကြောင်းရင်းကသူ့ရဲ့အမျိုးသားပေါ့သင်္ကန်းဝတ်သွားတဲ့တထေတာကဒီဗဇက်ကနေပြီးတော့ဒီပြောတဲ့ဆိုတဲ့အခါမှာဂျာညိုနတ်ဂျာဘာနတ်ထွက်တယ်ဆိုတဲ့အကြောင်းမျိုးကိုယ်တော်မင်းညာမယုံဘူး မဖြစ်နိုင်ခဏခဏသုံးရင်မေးဟုတ်တယ်မှန်တယ်လို့ပြောတယ်အဲ့ဒါနဲ့ဘာလုပ်လဲဆိုမင်းကနောက်နေ့မှသူ့ရဲ့အဲနန်းတော်တွေမှာရှိတဲ့နောက်ရမနေ့မှာကြိုးစီမံတာပေါ့လေဒီတည်းမှာအနံ့ရမယ်ပစ္စည်းမှန်များအကုန်ဖယ်ထားတယ်ဖျားမှုရှိတဲ့တန်ဃာတွေနန်းတော်ဆွမ်းစားပဲဆွမ်းစားပြီးတဲ့နောက်ပိုင်းမှာတရားဟောဖို့လုပ်တဲ့အခါမှာခုနက တထေသိမိကိုမေးတယ်မင်းနဲ့ပတ်သက်တဲ့ရဟန်းတော်ကဘယ်ပုဂ္ဂိုလ်လဲဆိုအာဒီဒီရဟန်းတော်ဒီမထေပါပဲခေါတလမင်းကြီးကဘာလုပ်လိုက်လဲဆိုတော့မြတ်စွာဘုရားကိုရှောက်တယ်မြတ်စွာဘုရားတဲ့ဘုရားဝိရတန်ဃာတော်များအကြောင်းပြန်ကြွနိုင်ပါဘုရားတဲ့တပည့်တော်ဒီနေ့ဆုံးနုဘောနာတရားကတော့ဒီမထေမြတ်ကနေဟောပါလိမ့်မယ်ဘုရားအဲ့ဒီမထေမြောက်တရားဟောကိုရှောက်ထားတာအဲဘုရားကိုယ်တိုင်ကလည်း သူကလည်းတရားရခဲ့လို့ရပြီးသားပုံကိုဖြစ်တဲ့အတွက်ဘာဖြစ်လို့ထားခဲ့တယ်ကြောင်းပြန်ကြွားမှာကြောင်းပြန်ကြွသွားပြီးနောက်ပိုင်းမှာဒီမထီရတဲ့နုမောဒနာတရားစတင်ဟောလိုက်တယ်ပြန်တယ်စုပဇက်ကနေကြာကြာဘာနာထွက်တာဒီနန်းတော်တစ်ခုလုံးကိုမှုေးကြိုင်သွားတယ်သူသူရဲ့ဒါထူတော့ထူဆန်းတော့လက်မခံနိုင်တယ်မတွေ့ဘူးရင်မကြုံဘူးခုနကောသလမင်းကြီးလည်းမယုံဘူးမယုံလို့ဒါဆွမ်းစားပင့်ပြီးတော့တေချာတရားနာ အဲ့ဒီကြမှာယုံသွားတာတရားနာတာလို့ခေါ်ပါဗျာနောက်တော့နောက်ရက်မှာဖះကိုဒီเจ้าရသွားလျှောက်တယ်ဘာဖြစ်လို့အဲ့မှာမေးတယ်ဘာဖြစ်လို့ဒီယန်းကဒီလိုပါဇက်ကနေဂျာဗန်နတ်နေထွက်တယ်လေလို့မေးတဲ့ကမြတ်စွာဘုရားကဒီယန်းကအတိတ်ဘဝကတရားတော်နာတဲ့ကရိုးရိုးသေးသေးနာတယ်ဒါလေးပြောချင်တာဗျနော်ဘုန်းကြီးတို့တွေတရားနာတဲ့ကရိုးရိုးသေးသေးလေးလေးစသနာဖို့ရည်ကြည်တယ် နာပြီးရဲ့နောက်ပိုင်းမှာဝမ်းမြောက်ဝမ်းသာတာလို့ခေါ်တာခုတရားသင်္นานနေဘုန်းကြီးတို့အများကြီးတွေ့တော့ဗောနော်ဘုန်းကြီးတို့ဖခင်ရွယ်တွေမိခင်ရွယ်တွေအများကြီးပဲညီမရွယ်နှမရွယ်တွေမောင်ရွယ်အကိုရွယ်တွေအကုန်လုံးပဲလေးလေးစားစားနဲ့နာယူနေကြတယ်ဒါကခုနကလည်းတိုက်ဆိုင်အတူတူပဲရိုရိုသေးသေးတရားနာတဲ့ခါမှာရိုရိုသေးသေးလေးလေးစားရနာရမယ်ပြီးတော့ခါကျတရားနာပြီးဒါကိုဝမ်းမြောက်ဝမ်းသာဒါလို့ခေါ်ရမယ် အဲ့ဒီလိုပြုခဲ့တဲ့ကုသိုလ်ကောင်းမှုတွေကြောင့်မို့တဲ့ဒီမထေရခရွင်းကနေခုနကြာကြာပန်းနတ်နေမွေးအနတ်နေထွက်တယ်လို့မိတ်လာအဲ့ဒါလေးမှတ်ထားဖို့ခုနကမျိုးသမီးလေးကြတော့ဒီယံမထေရနဲ့ပတ်သက်တဲ့မျိုးသမီးလေးကြဒုက္ခဖြစ်ရှာတော့ဘောနော်သူကတော့ဒီမျိုးသားကိုဆွဲလမ်းပြီးတော့အနတ်ကိုလည်းဆွဲလမ်းပြီးတဏှာဖြစ်ပေါ့ဒါသူသူကတော့ဒုက္ခဖြစ်တော့ ဒါပေမဲ့ဘုန်းကြီးတို့ဒီဝိရုကြောင့်ကဘာပြောချင်တာလဲဆိုတော့တရားတွေပေါ့နိမနာမကုဆရာတော်ကြီးတွေဟောတဲ့တရားတွေတေချာနာပါယူသေးလေးစားနာပါပြီးတော့ဝမ်းမြောက်ဝမ်းသာမှတ်ပါမှတ်ထားတယ်နော်ဝမ်းမြောက်ဝမ်းသာဒါတို့ခေါ်ပါပြီးတော့အဲ့ဒီတိုင်းလည်းကျင့်ပေါ့ဒါတော့အနတ်ကြောင့်မို့တဏှာဖြစ်ပုံတမတဲ့တဏှာဖြစ်ပုံအနတ်ကိုတမတဲ့တဏှာကြောင့်ဒုက္ခဖြစ်တာပဲနော် အစတော့ကိုတတ်မင်းနဲ့တဏှာကြောင့်လည်းဒုက္ခဖြစ်တာပဲဘုန်းကြီးမနေ့ကပြောခဲ့ပါတယ်ကိုရင်လေးကလေးငယ်လေးတွေကြတော့အစတော့ကြောင့်ဘိုက်ကဝါနေမှမသိဘူးရှားကကောင်းနေတဲ့ကကြဆက်စားတယ်တချို့ကလေးတွေနိုးလေဒီတိုင်းပဲနင်းကန်ဆိုပြီးတော့အမ်ဒီကကောင်းတယ်ရှားကရလာတွေ့မြဆက်စားတာမျိုးတွေလည်းဖြစ်တတ်တယ်ဒါလေးတွေကိုစားတော့တဲ့ခါမှာဘုန်းကြီးတို့တွေတတိထားစားမယ်နော်တတိထားစားရင်လည်းပဲ ဒီယောဂဝင်တာတွေဖြစ်မှုတက်တာတော့ဗျာတတိလေးနဲ့စားနေလို့ကိုမတည့်တဲ့စားတွေမစားမိဘူးစားတဲ့စားလည်းတတိလေးနဲ့အမှတ်တတိလေးနဲ့စားမယ်ဝါမယ်ဆိုရင်လည်းပဲဖြည်းဖြည်းမှမှလေးစားတော့ကြီးညက်တဲ့စားခြင်းညက်ပြီးဒုက္ခမဖြစ်ဘူးအဲ့ဒီလိုနေတတ်ဖို့အရေးကြီးတာပေါ့နော်အဲ့တော့အများကြီးပေါ့ဗျာဒီဟာတော့အာယုန်တွေကြောင့်ဗျာအနာအာယုန်ကြောင့်မို့လဲတဏှာပြစားအာယုန်ကြောင့်လဲတဏှာပြပစ္စည်းတွေသုံးဆောင်ပစ္စည်းတွေ ဒီနှစ်သက်မှုတဏှာကြောင့်မို့လဲဒုက္ခဖြစ်ပုံတွေဒါတွေလောကမှာအများကြီးပါပဲပစ္စည်းကောင်းတွေသုံးရင်လို့ဘဝတွေပြက်ကြတာတွေစားတော့တွေမဲ့လို့နော်အရက်တွေဆွဲလို့ဒုက္ခတွေဖြစ်ကြတယ်ရက်ရက်ဆိုတဲ့အရက်ကလည်းဆွဲသွားဒုက္ခဖြစ်ဆေးလေးကလည်းဆွဲသွားပြီးဒုက္ခဖြစ်ပေါ့ဒါမျိုးတွေအဒုက္ခဖြစ်ပုံတွေမှာပစ္စည်းပစ္စည်းတွေသုံးဆောင်ရင်လို့ဒုက္ခဖြစ်တာတွေအားဒီတတိထားတော့နော် အဲတော့ဘုန်းကြီးတို့ခုဘဝမှာ တွေ့နေတဲ့ဝိညာဉ်နံယုတ်ပေါ့နော်ခုနမြင်သိစေကြားသိစေဝိညာဉ်နံယုတ်သလိုက်လားဖတ်တာဝေဒနာဒါပစ္စုပန်ကြိုတရားတွေဒီပစ္စုပန်ကြိုတရားတွေကဘာကြောင့်ဖြစ်လဲမေးအဝိဇ္ဇာသင်္ခါရဆိုအတိတ်ဘဝကအကြောင်းတရားတွေကြောင့်မို့ဒီဘက်ဘဝမှာဘုန်းကြီးတို့ဝိညာဉ်နံယုတ်သလိုက်လားဖတ်တာဝေဒနာဆိုတဲ့ပစ္စုပန်အကျိုးတရား၅ပါးဖြစ်ပေါ်လာတယ် ဒီအကျိုးတရား၅ပါးထဲမှာအဓိကကဘာလဲဆိုရင်တဏှာဖြစ်စရာအဓိကကကျန်တာတွေလည်းတဏှာတော့ဖြစ်တော့ဗျာမြင်သိပြီးတော့လည်းမရှုမှရင်တဏှာဖြစ်နိုင်တာကြားသိပြီးတော့လည်းတဏှာဖြစ်နိုင်တာအဲ့ဒီနဝတလိုင်းလာဖတ်တာဒီဟာတွေအကုန်လုံးဝိဒနာတွေတဏှာဖြစ်နိုင်တာဒီ၅ပါးလို့ပဲတဏှာဖြစ်စရာခြေခံတရားဒါပေမဲ့အဓိကအနေနဲ့じゃဒီနေရာမှာဝေဒနာအကြောင်းကိုတဏှာ ဖြစ်တဲ့ဟာအဓိကကြတော့ဝေဒနာကြောင့်တဏှာဖြစ်မှုအဓိကကြတယ်လို့ဒီလိုပါတယ်ဝေဒနာကိုအကြောင်းပြုပြီးတဏှာဖြစ်ရင်ဥပါဒနာကံဖြစ်ပြီးနောင်နာဂဘဝဆင်းရဲတွေမသိကြပေါ့ဖြစ်ပေါ်လာမှာပါဒါကြောင့်နာဂဘဝဒီမှာမဆင်းရဲစေခြင်းဘဝဆင်းရဲတွေမဖြစ်စေခြင်းဝေဒနာနဲ့တဏှာမဖြစ်အောင်ကျင့်တတ်ဖို့လိုတယ်ရှုတော့ဝိပဿနာရှုတတ်ဖို့လိုတယ်ဒါလေးမှတ်ထားမယ်နော် နော်ဒါကြောင့်မို့ဒီခုနကပြစ္ဆုတ်ပံကြိုတရား၅ပါးပြန်ပြောမယ်ဝိညာဉ်နာယုတ်သလာယနာဖတ်တာဝေဒနာဒီထဲမှာအဓိကတဏဖြစ်တဲ့အကြောင်းအရာမှာဆိုဝေဒနာပဲနော်ဝေဒနာဝေဒနာတွေတဏမဖြစ်အောင်ဝိပဿနာရှုတာပေါ့ရေးကြည့်တယ်နော်အခုကြမ်းပြန်ပြန်ပြောမယ်နော်ဝေဒနာတွေတဏမဖြစ်အောင်ဘုန်းကြီးတို့မြင်သိစေပဲပေါ်ပေါ်ကြားသိစေပေါ်ဒါမှန်ပဲ မှတ်လို့ဒီနေ့မှလည်းရပ်တော်မှာမြင်ကမြတ်ရပ်တော်ကြာကမြတ်မြတ်ရပ်တော်ဒီလိုလည်းမှတ်လို့ရဒီလိုမရဘူးဆိုရင်နောက်ထပ်ကဝေဒနာတွေဖြစ်ပေါ်လာတယ်ကောင်းတဲ့အာယုတို့ဒုက္ခဝေဒနာဖြစ်မယ်မကောင်းတဲ့ဒုက္ခဝေဒနာဖြစ်မယ်သို့မဟုတ်အလုတ်ပိုင်းအနေနဲ့ပြောကြအောင်ပေါ့မျက်စိမိနားပြီးဘုန်းကြီးတို့ထိုင်းနေပြီဆိုရင်တမာရီအားမကောင်းခင်ကြာတော့ဒုက္ခဝေဒနာတွေတွေ့တော့ဗျာဒုက္ခဝေဒနာတွေတွေ့လာရင်ဒါတွေအသိခံရှိပါလား တမာရီမြသည်တော့ဒီဒုက္ခကိုတော့ဘုန်းကြီးတို့ကတော့မရှုစေချင်ဘူးပေါ့တမာရီရပြီဆုံးမဒုက္ခကိုတော့ရှုစေချင်ပါတယ်တမာရီမြမယ်နဲ့ဘုန်းကြီးတို့သွားရှုလိုက်ရင်တော့မခံနိုင်ဘူးပိုဒေါသဖြစ်တာလို့ဒီဒေါဝေဒနာပျောက်ခြင်းနဲ့ဆေးဖြစ်တာဒါမျိုးဖြစ်တယ်အဲတော့အာယုတစ်ခုထဲမှာပဲတမာရီမြခင်ကြတော့တတ်နေမြကပ်ပြီးရှုပေါ့ပေါ်သမျှအောင်လည်းတိတ်မလိုက်နိုင်ဘူးဝင်လေထွက်လေဝင်လေထွက်လေပါရှိကငြိမ်ကပ်သွားရှု ဓကမထဆိုဓကမထပဲငြိမ်ဝတ်ပေါအောင်ရှုပေါ့ဘယ်ကမထမှရှုယူပေါ့နော်နောက်ဆုံးဗုဒ္ဓံတို့ဒီပဲရှုယူအယိုးစုပဲရှုယူဒီပေါ်မှာစိတ်ကကတ်တော့ငြိမ်နေအောင်ရှုနိုင်အောင်တတိနဲ့မပြတ်ရှုနေပေါ့တတိနဲ့မပြတ်ရှုဖို့ကြပါလေဝိရိယတွေကုပေးရတယ်ဝိရိယမကုရင်လည်းဒီတတိယမကတ်ဘူးဝိရိယတွေကုပေးလိုက်ကတတိယကတ်တော့တတိကတ်တော့တမာရီဖြစ်မှာတမာရီကဘယ်လောက်ဒီဖြစ်မလဲဆိုတော့ တနာရီတိုင်းတနာရီလုံးလုံးဖြစ်အောင်ရှုပေါ့ဗျာနှစ်နာရီတိုင်းနှစ်နာရီလုံးလုံးဖြစ်အောင်ကပ်အောင်ရှုရတယ်အဲ့လိုကပ်သွားပြီဆိုရင်ဒီဒုက္ခဥနာလေးပေါ်မှာရှုနိုင်တဲ့အနေအထားလေးဖြစ်လာတယ်တမာရီမရသေးခင်တော့သွားမရှုနဲ့ပေါ့နော်တမာရီရသွားပြီဒီဒုက္ခဥနာကိုတော့ခံနာခြင်းကြိုက်ခဲမှုဟာပေါ်လာတတ်တယ်တမာရီအကောင်လာဝုနာနာဒီနာနာဝုနာအော်ဒီနာအောင်ဒါတွေပေါ်တတ်တယ်ပေါ်လာတဲ့ခါကျရင်ဘာလို့ဘယ်လိုလုပ်ရမလဲဆိုကို ကိုကလည်းဣရိယာပုတ်ကလည်းသိခနိုင်ရပါဘူး။ငြိမ်ငြိမ်သက်သက်နဲ့သိခရှုနိုင်တဲ့အနေအထားမျိုးမှာရှုရှုမှတ်ကြည့်လဲပေါ့နားတဲ့ကျင်တဲ့ဟာလေးကိုရှုမှတ်ကြည့်လို့မခံနိုင်သေးဘူးဆိုမရှုနဲ့။ရှုမှတ်ကြည့်လို့တမားရီအားကောင်းလာရင်သိခနိုင်အားရှိတယ်။သိခတဲ့အခါမှာကိုယ်ကလည်းမလှုပ်စိတ်ကလည်းမလှုပ်ကိုယ်ကလည်းမတင်စိတ်ကလည်းဒီလိုကြီးတောင့်တင်းထားတာမျိုးမဟုတ်ပုံမှန်အနေထားလေးပေါ့အယောက်တူတူဘေးကကြည့်တယ်လို့အနေထားလေးကြည့်တဲ့အနေထားမျိုးနဲ့ရှုရ။ရှုတဲ့ ဒါကြတော့အဲ့လိုရှုမဲ့ကြရင်ခန္ဓာကလည်းမမစိတ်စိတ်ကလည်းတင်းတင်းရင်းထားပေါ့ပြီးတဲ့အခါကျတော့အဲ့ဒီချိန်မှာဘုန်းကြီးတို့တော့ဗာရီလို့စီခြင်းလဲမဟုတ်ဆရာတော်ကြီးကတော့ငကုလပိတာတုတ်ထောက်ပြီးတော့ဒိဋ္ဌိခွာဆိုဒီပေါ်မှာငါနဲ့တွဲမရှုနဲ့ပေါ့ရုပ်တဘာဝနာမ်တဘာဝတတ်တဲ့ပေါ့ဒီခန္ဓာကိုယ်ကြီးကရုပ်တဘာဝရုပ်ပဲဒါကိုသိနေတာနာမ်ပေါ့ ခံစားဝေဒနာလည်းနာမည်သိညာလည်းနာမည်မှတ်သားတာလည်းနာမည်ဒီပုံမှာစိတ်လေးရောက်တော့တင်ပေးတာချိန်ပေးတာရွယ်ပေးတာလည်းနန္တရားစေတနာခေါ်တယ်အဲ့ဒါဒါတွေကတော့သဘာဝတက်တက်ပဲရုပ်သဘာဝနာမ်သဘာဝတက်တက်ကိုကြိုတင်ဆင်ခြင်ထားတယ်ဒီထဲမှာလည်းငါလည်းငါလည်းမဟုတ်သူလည်းမဟုတ်ငါခွာထားတယ်ဒီဒီခွာတယ်ဆိုငါခွာပြီးရှုရတော့သဘာဝတက်တက်နေနဲ့ရှုရနောက်ပြီးတော့ဘာရှုဖို့ထား ကျိုးဆင်ញင်ဖို့လိုလဲဆိုအနတ္တပေါ့ဒီယုံနံသဘောတရားတွေကသူဖြစ်ခြင်းလို့ဖြစ်တဲ့အရာတွေပဲငါဖြစ်ခြင်းလို့ဖြစ်တဲ့အရာမဟုတ်ဘူးကိုဖြစ်ခြင်းလို့ဖြစ်တဲ့အရာမဟုတ်ဘူးဒီလိုကြိုပြီးတော့ဆင်ញင်တာအနတ္တကြိုးဆင်ញင်ကြိုးဆင်ញင်ပြီးမှဒီပေါ်နေတဲ့ဖြစ်နေတဲ့ဒုက္ခဝေဒနာလေးအတိလေးကပ်ကြည့်ရနော်ဒါလေးကိုခွန်ကြီးတို့စိတ်ကညှို့တာပေါ်ပြီးပြောဖြစ်ပြီးပြဒီလိုလဲညှို့ကြည့်ရဒါလေးကို နားနေတဲ့ခံစားမှုလေးပေါ့နော်ခံစားမှုလေးကိုရှုတာယုတ်ကြီးကိုလည်းသွားမယ်ဒီနားနေတဲ့ခံစားမှုကလည်းဒီယုတ်နဲ့တွဲဖြစ်နေတော့နော်နားရခံစားမှုကိုရှုတာနော်ပူရာရတာတောက်တာတင်းတာလည်းရှုနိုင်တယ်ပူပြီးခံစားမယ်နားပြီးအေးပြီးခံစားမယ်တင်းပြီးခံစားမယ်ဒါတော့ယုတ်ပေါ့အဲ့ဒီပုံမှာခံစားနေတဲ့သဘောလေးကဝေဒနာပေါ့ဒီလိုလေးကွယ်ကွယ်ပြားနဲ့မှတ်ထား အဲဘယ်ဟာပဲရှုယူရုပ်ပဲရှုယူခံစားမှုပဲရှုယူငါနဲ့တွဲမရှုနဲ့ငါနဲ့တွဲရှိနာတယ်လည်းငါသိတာလည်းငါမှတ်တာလည်းငါဆိုဘုံနာတာတယ်ဟောဒါလေးကရုပ်သဘောသဘောဘူရာဣရာနာကျင်နာတောင်းနာတင်နာဒါရုပ်သဘောတသက်ပဲဒါလေးကဒီပုံမှာခံစားနေတာလေးကဝေဒနာတသက်ပဲဝေဒနာသဘောတရားပဲမှတ်သားနေတဲ့သဘောလေးကတင်ညာသဘောလေးပဲဒီပုံမှာစိတ်ကိုရောက်တော့ ပြင်ပြီးတာချိန်ပြီးတာရွယ်ပြီးတာဝိတက်တို့စေရနာတို့ဒါတွေကုန်ပါတော့နှလုံးသွင်းမှုတော့မနေ့တည်းကဒါတွေပါဒါတွေကလည်းနန္တရားပဲသိနေတဲ့စီလေးလည်းနန္တရားပဲရုပ်တဘာဝတက်တဲ့နာမ်တဘာဝတက်တဲ့အနေနဲ့ကြည့်ရတယ်ခံစားမှုလေးကဒီကြည့်နေတိုးနာလဲယောနာလဲတိုးနာလဲယောနာလဲတိုးနာလဲအဲ့လိုဖြစ်နေတာလေကျန်တဲ့အာယုန်နဲ့မတူဘူးဗျာဘုန်းကြီးတို့စိတ်တွေပါပြီးအတွေးစိတ်ကိုမှတ်လို့ရင်စိတ်ကမကပ်ဘူးဗျာထွက်ထွက်ထွက်ထွက်သွားတာလေ ဒီဝေဒနာကိုသိခါမှတ်နိုင်စိတ်ကအဲ့မှာကတ်နေတတ်တယ်တိုးနာလဲရောနာလဲတိုးနာလဲရောနာလဲအဲ့ဒီဝေဒနာမှတ်တဲ့ခါကျသိခါမှတ်နိုင်မှာကောင်းတယ်သိမခံနိုင်တော့လောဘတွေဖြစ်ဒေါသတွေဖြစ်ပြီးပိုဆိုးတတ်တယ်အဲကြောင့်သိခါမှအရေးကြီးတယ်သိခါမှတ်နိုင်ရင်ငါလည်းခွာမှတ်မယ်သူ့ရဲ့သဘောတရားကိုဘေးကထိုင်ကြည့်တယ်လို့ပေါ့လေရှုမှတ်နိုင်မယ်ဆိုရင်သူကတိုးနာလဲရောနာလဲတိုးနာလဲရောနာလဲအဲ့လိုအကြိုင်းဖြစ်တယ် ပျောက်လို့တဲ့စိတ်နဲ့လည်းမမှားပျောက်လို့တဲ့စိတ်နဲ့မှလောဘစိတ်နဲ့မှတ်တဲ့အတွက်ဒီနေ့ကမှားတယ်။ဘာဖြစ်လို့လဲဆိုတော့ဝိပဿနာရှုတယ်ဆိုတော့လောဘကိုအောင်နေအောင်မှတ်တာ။ပျောက်လို့တဲ့စိတ်နဲ့မှတ်တဲ့အခါကျတော့မပျောက်ဘူး။မပျောက်တဲ့အခါဒေါသဖြစ်ဒေါသစိတ်နဲ့မှိုင်းလည်းမှားတယ်။နော်ဒေါသစိတ်နဲ့မှတ်တဲ့အခါကျမပြောက်မပြောက်တော့စိတ်ဓာတ်တွေကြအကြဒေါသနဲ့မှတ်မှအတဲ့ဒေါသနဲ့မှတ်မှမာတယ်အဲ့လိုလည်းမမှတ်ရအောင်သိဖို့မှတ်တာ ဒီခံစားနေတဲ့ဒုက္ခဝေဒနာမကောင်းတာခံစားနေအခံခက်တဲ့သဘောလေးဟာဘလို့ဖြစ်နေတယ်အပေါ်ယနာသလားအတွင်းထဲနာသလားဖြည်းဖြည်းနာလားရုပ်တရက်နာလားသေးသေးနာလားကြီးကြီးနာလားသိတယ်တေချာစောင့်ကြည့်နေမျိုးစုံတွေ့ဖြည်းဖြည်းဖြည်းချင်းနဲ့နာလာတော့ဖြည်းဖြည်းရောသွားလိုက်နှုတ်နာလည်းရောသွားလိုက်ကြည်နေသိတယ်။နှုတ်ကတဏှာလည်းထင်တယ်နော်ကြည်ကြည်ကြည်နော်တဏှာပြီးတဏှာတဏှာပြီးတော့ဖြစ်နေပါလား တိုးတိုးတိုးတိုးနာနာရော့ရော့ရော့ရော့သွားပြန်တိုးနာလဲရော့နာလဲအကြာကြီးစိတ်လေးကဒီပေါ်မှာပဲကပ်နေတယ်ငါခွာပြီးကြည်တာမယ်ဆိုရင်နောက်ကြဘလို့ဖြစ်လာဩနာနာတက်တက်တိတာတက်တက်ဒီထဲမှာငါလည်းမပါပါလားသူလည်းမပါပါလားခံစားမှုကတက်တက်မှတ်သားမှုကတက်တက်တိတာလေးကတက်တက်သူကနေသူကွယ်ကွယ်ပြားပြားတိလာအဲ့ဒီမှာငါမပါတော့ ခံစားနေတဲ့သဘောတရားတွေအမှန်တိုင်းသိလာတယ်။ဟိုခံစားနေတဲ့သဘောတရားလေတတ္တမှတ်သားနေတာဒီတတ္တခံစားမှုပူပြီးခံစားအေးပြီးခံစားဒါလေးကတတ္တပဲ။စီသိနေတဲ့မှတ်သားနေတာလေတတ္တပဲဒီလိုသိသွားတဲ့အခါကျတိုးနာရောနာလဲပူပြီးတော့သိခံပြီးရှုမှတ်နေတယ်။တိုးနာလဲရောနာလဲတိုးနာလဲရောနာကြီးကြီးနဲ့တမာရီတွေပုံအားကောင်းလာ အဲ့ဒီနေရာမျိုးကိုချမ်းမြေဆရာတော်ရပါပြောလဲဆိုဒုက္ခဝေဒနာကိုသိခံပြီးတော့မှတ်နိုင်မယ်ဆိုရင်ခုနလိုငါးကွာပြီးတော့ငါးကွာတော့မှတ်နိုင်မယ်ဆိုရင်နိဗ္ဗာန်ကိုသွားတယ်တော့တချောင်းရတယ်တမာရီဖြစ်လွယ်တာကိုပြောတာကပ်ပြီးရှုတတ်သွားရင်ဒီထဲမှာငါလည်းမပါဘူးငါမပါဘဲနဲ့တဘာဝတတ်တတ်နေနဲ့မြင်အောင်ရှုတတ်မယ်ဆိုရင်နားတော့နားနေမှာပဲ အနာပေမဲ့ကိုကတော့နာနေပဲစိတ်ကမနာတော့အဲ့မှာပိုးမှားကောင်းလာဒိုးနာနဲ့ယောနာနဲ့ဒိုးနာနဲ့ယောနာနဲ့အဲ့တမရီတွေအကောင်အကောင်အကောင်အကောင်အကောင်လာတဲ့ခါမှာနောက်ပိုင်းကျတော့ဒီခံခက်တဲ့ဒုက္ခဝနာတချို့ကြလည်းဖြည်းဖြည်းနဲ့ကြော်လွှားသွားတာရှိတယ်ကျော်ပါပြီဝုန်းကလေးကျော်သွားတာရှိတယ်ချို့ကြတော့ဒီဒုက္ခဝေဒနာပောက်ကွဲပျက်စီးသွားတဲ့သဘောမျိုးနဲ့ကြော်သွားတာရှိတယ် အဲ့လိုကြော်သွားတဲ့ချိန်တမာရီအားကောင်းလို့လွှမ်းမိုးသွားတဲ့သဘောမျိုးနော်ဒီဒုက္ခကလည်းလုံးဝချုပ်သွားတာမဟုတ်ဘူးဒါလေးနားလည်ထားဒုက္ခဝိနာကိုချုပ်အောင်ကျင့်လို့မရဝေဒနာကိုချုပ်အောင်ကျင့်လို့မရဒုက္ခဝိနာမရှိတော့ဒုက္ခဝိနာလာမှာပဲဒုက္ခဝိနာဖြစ်တော့ဥပ္ပခဝိနာဝိနာဘယ်တော့မှမချုပ်ဘူးဒီဝေဒနာပေါ်မှာဖြစ်နေတဲ့ကိလေသာတွေပဲကိုယ်အောင်ချုပ်အောင်ငြင်းအောင်ကျင့်လို့ရဒါလေးမှတ်တာ ကြောဝိနာချောအောင်ကျင့်မြဝိနာအဲ့လိုချောအောင်ကျင့်မရဘူးခဏခိတ္တခိုက်တာတမာရီအကောင်းတွေကလွှမ်းမိုးသွားတာရဲ့ဒုက္ခဝိနာကြော်သွားတဲ့သဘောမျိုးပဲတမာရီနဲ့အကောင်းဒုက္ခဝိနာကြော်သွားပိဋိပတ္တိတွေဖြစ်တာပေါ့ဗျာဒုက္ခဝိနာကြတော့ဘုန်းကြီးတို့ခံခဲ့တဲ့သဘောဆင်းရဲတဲ့သဘောမျိုးမြင်အောင်ရှုရတယ်ဒုက္ခဝိနာဒုက္ခဝိနာဖြစ်လာတယ်ဒုက္ခဝိနာကြတော့ဗာမြင်အောင်ရှုရလဲဆိုတော့ဒုက္ခသဘောမြင်အောင်ရှုရတယ် များသောအားဖြင့်အဲ့ဒီနေရာမှာတော်တော်များများယောဂီတွေကြာတတ်တယ်เนาะဒါလေးကိုလည်းဘုန်းကြီးကတတိပေးခြင်းလို့ဒါကိုခဏခဏပြောတယ်ပိဋိပတ်တိတွေဒုက္ခဝန္တာကြော်သွားတယ်ကပိဋိပတ်တိတွေလာတယ်ဟိုထိုင်မှမှဈဉ္ညာရှောင်းမှမှတသိမ့်သိမ့်တငင်းငင်းနဲ့အမနာမလို့ကောင်းတာဒါဟုတ်ตาရတယ်မตาရနဲ့လို့ပြောလို့လည်းမရตาရနေတယ်အဲ့ဒီตาရနေတော့ဒါဝိပဿနာညာရှေ့ဆက်မတက်ဘူးဘာဖြစ်ဒါဟုတ်သွားตาရတော့ အဲ့ဒီချိန်မှာသမာဓိတွေလည်းအားကောင်းလာမယ်တတိတွေလည်းအားကောင်းလာမယ်ဉာဏ်တွေလည်းအားကောင်းလာမယ်လုံလဝိရိယတွေလည်းပို့ကောင်းလာမယ်တရားတရားတွေလည်းပို့ကောင်းလာမယ်ဒီခါတလေအဲ့ချိန်မှာကိုယ့်ကိုမဲရပြီဖို့ရပြီလို့ထင်တတ်တယ်ဒီတရားတွေပေါ့အဲ့ဒီခါမှာကမ္မထန်ဆရာနဲ့ဆွေးနွေးဖို့လိုတယ်သူညွှန်ကြားတဲ့အတိုင်းကျင့်ဖို့လိုတယ်ကိုနီးကိုဟန်နဲ့ကိုကျင့်နေတော့ဒီပုံမှာตายရကြတာပဲตายရနေရှေ့ဆက်မတက်ဘူးအဲ့ဒီ ဒုက္ခဝေနာဖြစ်နေရင်ဘာမြောင်ရှိအောင်လဲဘုရားကဒုက္ခဝေနာဒုက္ခတော်တတ်တာပါဒုက္ခအဖြစ်မြောင်ရှုရမယ်။ရသော်ဖြင့်တော်တော်များများယောဂီတွေကချမ်းသာရင်ချမ်းသာတယ်ချမ်းသာတယ်ကိုပေါ်ရင်လည်းပေါ်တယ်ပေါ်တယ်စိတ်ပေါ်ရင်လည်းစိတ်ပေါ်တယ်စိတ်ပေါ်တယ်စိတ်ချမ်းသာရင်လည်းစိတ်ချမ်းသာတယ်ချမ်းဒီလိုမှတ်နေတယ် မှတ်နေတော့ဘာဖြစ်လာလဲဒီတဲ့ချမ်းသာတာပိုးမျောတာပေါ့ဟာဒီတဲ့ချမ်းသာမြန်တွေ့ဦးမလားမသိဘူးချူကမေးသေးဆရာတော်ဒါပြီးဘာဖြစ်လာသူကမျောတာမျောပြီးမှတ်နေတော့အဲ့ဒါမကြော်တော့အဲ့ဒါမျိုးမှတ်မှာပေါ့နော်ဒီနေရာမှာတော့ဘုန်းကြီးတို့ကဒီချမ်းသာတဲ့သဘောမျိုးလေးပေါ်ပြီးပြောက်ဖြစ်ပြီးပြတ်ကုန်မြင်စေချင်တာဒီချမ်းသာတဲ့သဘော အဲ့ဒီခါကျရင်တော့ဘုန်းကြီးချမ်းချမ်းပေးနေတာတော့ဆရာသမားတွေညွှန်တဲ့အတိုင်းပေါ့ချမ်းသာရင်ချမ်းသာတယ်ချမ်းမှတ်ကြည့်အဲ့လိုမှတ်တဲ့ခါကျရင်ဒီချမ်းသာရောပေါ်ပြီးပါဖြစ်ပြီးပြမြအောင်မှတ်နိုင်ဖို့ကောင်းတယ်အဲ့လိုမမှတ်တတ်ဘူးဆိုရင်ဒီချမ်းသာတဲ့သဘောမျိုးလေးကိုပေါ်ပြီးပြဖြစ်ပြီးပြမြနေစာနေစာသုံးဖို့ဖြစ်ပြဖြစ်ပြဖြစ်ပြဒီလိုဒါလည်းရှုချတယ်အဲ့ဒီကရချမ်းသာတဲ့သဘောလေးပေါ်ပြီးပြပေါ်ပြီးပြပေါ်ပြီးပြပေါ်ပြီးပြမြင်လာလိမ့်မယ်တဘာရီအကောင်းမြင်လာတဲ့ခါကျဘလို့စိတ်ကနားလေတာဩ ချမ်းသာတဲ့သဘောလေအများအားချမ်းသာနေရမို့ပဲပေါ်ပြီးပြောင်းဖြစ်ပြီးပြက်နေတဲ့ဆင်းရဲခြင်းတစ်မျိုးပဲလို့ညာနဲ့တကယ်သဘောပေါက်တယ်ပေါက်လာရင်အဲ့ဒါကြော်သွားလိမ့်မယ်အဲ့လိုသဘောမပေါက်သေးရတော့ဒါလေးနဲ့ငြိမ့်နေပါငြိမ်ကောင်းတိမ်ကောင်းလေးနဲ့သွားနေပါအဲ့ဒါကြော်ရှိဖို့ရှိချင်နော်မှတ်ထားပါဒုက္ခဝေနာဆိုရင်ဗာမြောင်ရှုမလဲဒုက္ခမြောင်ရှုဒုက္ခမြင်ဖို့ဆိုရင်ဗာလေအနေဆာမြောင်ရှုရတယ်အနေဆာမြင်မှဒုက္ခမြင်တယ်အနေဆာမမြင်ဒုက္ခမမြင်ဘူး အဲ့လိုမှတ်တာအဲ့ဒီနေအဲ့ဒီကနေပြီးဥရဗျာညာနောက်ပိုင်းနေရောက်ပေါ်ဗျာညာနေဆင်းဆင်းတက်သင်္ခါရုပ္ပကညာလောက်ဇံပိုင်းကြတော့သရုဒ္ဓဇံပိုင်းလောက်ကြတော့ဥပ္ပခဝေနာတွေ့ပါတယ်သင်္ခါရုပ္ပခဆိုသင်္ခါရဥပ္ပခယုံနံတရားတွေကိုသင်္ခါရပေါ့ယုံနံတရားတွေကဒုက္ခထင်ရှားတာဒုက္ခဒုက္ခလို့ထင်ရှားတာမဟုတ်တိမ်မွေ့နေနူးညံ့နေဒီအယုံက စိတ်မှုနုညံ့နေတဲ့တွေ့ဒါဥပ္ပခဝေနာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဒုက္ခဒုက္ခလားထင်ရှားတော့ဒီမှမထင်ရှားဘူးတိမ်မွေးနေတေကာရုပ္ပခညာဆိုရယုံ nant တရားတွေရဲ့တိမ်မွေးတဲ့သဘောမထင်ရှားတဲ့သဘောဒါတေကာရုပ္ပခညာအဲ့ဒီချိန်မှာဘုန်းကြီးတို့အများစုဘာဖြစ်လာလဲဆိုတော့အောက်ပိုင်းညာတွေကထင်ရှားရမှပေါ်ရမှကိုဗျအဲ့ဒီလိုသွားခဲ့တာ ထေရှားအပေါ်ရမဆိုရဲအဲ့ဒီညာရောတော့လေအဲ့လိုပဲထင်ဟောဒီမှာတိမ်မွေးလာတော့မကြိုက်ဘူးဝင်လေထွက်လေမှတ်တဲ့လူကဘာလုပ်လဲဆိုထေရှားဘာလို့ရှူရှဲရှူရှဲပြန်လောက်တာဒီလေလေးကတိမ်မွေးလာတယ်တိမ်မွေးလာတော့မှတ်ရခက်တယ်လေမှတ်ရခက်တော့ဘာဖြစ်လဲဆိုထင်ရှားအောင်လုပ်ယူတာလို့အဲ့ဒါမျိုးမလုပ်အောင်เนาะအဲ့ဒါပြောချင်တာတိမ်မွေးလာတဲ့ခါကျရင်ဒီဝိပဿနာဉာဏ်နေလည်းပြောရင်သင်္ခါရုပ္ပခဉာဏ်လောက်ရောက်ရင်တိမ်မွေ့တာအဲ့ဒီတိမ်မွေ့တဲ့ဉာဏ်ရောက်ရင်ထင်ရှားဖို့အတွက် လှုပ်ပြီးမရှူအောင်လှုပ်ရှူရင်တော့လဲနေမှာပဲအဲ့ချိန်မှာဘယ်လိုဖြစ်တာလဲဆိုယောဂီတွေကဒီအယုံနဲ့တိမ်ဝဲတော့မကြိုက်ဘူးမကြိုက်တဲ့ကကြံထင်ရှားအောင်လှုပ်ရှူတာသို့မဟုတ်ဝါယောတကိုရှူတော့ဝါယောတရှူရှူနဲ့တိမ်ဝဲနဲ့တိမ်တိမ်ဝဲဝဲလေးပဲလှုပ်လှုပ်လေးပဲတွေ့အဲ့ဒါမထင်ရှားတော့ထင်ရှားလိုက်ရှူထင်ရှားလိုက်ရှူနေအဲ့ဒီထင်ရှားတယ်ဖြည်းဖြည်းနဲ့တိမ်ဝဲတိမ်ဝဲတိမ်ဝဲသွားပြန်အာဒါတိမ်ဝဲဆိုနောက်တော့အာယုံတခုရှူပြန်ငါတိမ်ဝဲသွားပြန်အဲ့ဒါနဲ့ तू ကရှေ့မသွားတော့ဒါပဲလဲနေ အဲ့ဒီချိန်ကာလမျိုးကြရင်တေခါရုပ္ပခာဉာဏ်ဆိုတာကတေခါတရားတွေဝေဒဥပ္ပခာဝေနာဆိုတာမထင်ရှားတိမ်မွေ့နေဒီတိမ်မွေ့တဲ့ဥပ္ပခာဝေနာလေးကိုဘယ်လိုကပ်ပြီးရှုမှတ်နိုင်အောင်ကြိုးစားမလဲအဲ့ဒါမင်းပဲအဲ့ဒါကိုကိုကမရှုမှတ်တတ်ဘူးဆိုရင်ဘုန်းကြီးတို့ဘာလို့လဲကမ္မထဆရာနဲ့ဆွေးနွေးပါတိုင်ပင်ပါကမ္မထဆရာနဲ့ဆွေးနွေးတိုင်ပင်မရှိဘဲနဲ့ကိုယ့်အကိုမှတ်နေရင်တော့ခုနလိုဖြစ်နေမှာပဲ သိမ်မွေးတော့မကြိုက်မကြိုက်တော့ထင်ရှားယူထင်ရှားယူလိုက်သိမ်မွေးလိုက်ဟာဒီဟာသိမ်မွေးတော့နောက်တော့ထင်ရှားတူယူလိုက်သိမ်မွေးလိုက်ထင်ရှားယူလိုက်သိမ်မွေးရှိမတက်တော့ဘူးညာအဲ့ဒါသတိထားသိမ်မွေးတဲ့အာယုံလေးကိုကပ်ပြီးရှုပါသိမ်မွေးတဲ့အာယုံလေးကိုကပ်တော့ကိုယ့်ဟာကိုယ်မရှုတတ်ရင်ကမ္မဋ္ဌာန်းဆရာနဲ့ဆွေးနွေးပါတိုင်မှာအဲ့ဒီနေရာမှာတော့ဒီသိမ်မွေးတဲ့အာယုံသုံးဖို့ဥပ္ပခာဝေဒနာကိုဘုရားကဓာတပတ်သုံးမှာကြတော့ အရုကမတုခဝေနာအနေဆာတော်တတ်တာပါတိမ်မွေးတဲ့ဥပေက္ခဝနာလေးကိုအနေဆာမြောင်ရှုပါနော်ဒီတိမ်မွေးနေတဲ့ဥပေက္ခဝနာလေးကိုပေါ်ပြပြဖြစ်ပြပြမြောင်ရှုပါညသောအပြင်ဒီမှာလှုပ်တယ်လှုပ်တယ်တိမ်မွေးနေတိမ်မွေးနေတိမ်မွေးဒီလိုရှုကြတာများအဲ့ဒီနေရာမှာတော့ဘုန်းကြီးကြိုက်တာတော့ဒီသိမ့်ဝိတာလေးပေါ်ပြီးပြောက်ဖြစ်ပြီးပြက်မြင်နေစာနေစာနေစာသုံးဖို့ဖြစ်ပြဖြစ်ဖြစ်ဖြစ်ဖြစ်ကြိုက်တာရှုပေါ်ပြီးပြောက်ဖြစ်ပြီးပြက်မြင်ဖို့ကြည်ဖို့ပဲ အဲ့ဒီလိုနဲ့ဒီဟာကိုရှုမှတ်လို့မရဘူးမကြော်ဘူးဆိုရင်နောက်တစ်မျိုးရှုနိုင်တာကဒီတိမ်မွေ့နေတဲ့ဥပ္ပခဝနာလေးကိုအနတ္တရှုဖို့ရှင်သာရိပုတ္တရာကိုယ်မြတ်ကြီးကသူ့ရဲ့သူကိုယ်တိုင်ရာဓမညာဖွညာရတဲ့အကြောင်းထေရကာရမှာ မိတ်လာတယ်အဲ့ဒီမှာကျသူကဥပ္ပခဝနာကိုအနတ္တရှုဖို့အနတ္တဆိုတာကကိုဖြစ်လို့မဖြစ်ဘူးသူဖြစ်လို့အကြောင်းတိုက်ဆိုင်လာမှဖြစ်တဲ့သဘောပဲ အဲ့ဒီသဘောမျိုးလေးမြင်အောင်ရှုပါတယ်အဲ့ဒါဆိုရင်တော့ဒီတေခါရုပ္ပကညာကြော်သွားနိုင်တယ်လွန်သွားနိုင်တယ်နော်အဲ့ဒါသတိထားအဲ့ဒီတိမ်မွေးတဲ့ပိုင်းမျိုးအာရဥပ္ပကဝိနာရှုနေပေါ့ဗျာဒါကြောင့်ဝိညာပိစတဏဝေဒနာနဲ့တဏမဖြစ်အောင်အဲ့လိုရှုမှတ်နေရမယ်ဒီနေ့ဟောပြောဆုပ်ဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုများဖြစ်ကြပါစေ။